နော်တက္ကနာရီဆိုကအခိုင်မှာဖြီးလိုက်ဖိတ်ဆိုထားပါတယ်နော်ဒါကြောင့်ဘုန်းကြီးတို့ဒီလုပ်ငန်းခွင်ကိုပြုလုပ်တဲ့အပိုင်းမှာသစင်ပြီးသစင်သွားတတ်ဖို့လို့ဟုတ်ပါပါပြဿနာလေးကဘာရှိလဲဆိုတော့တချို့လက္ခဏာရတ္တပြည့်စုံပြန်ပြဋ္ဌာန်းကြီးကအတိအကျနဲ့ဆက်တယ်ဥပမာဘုန်းကြီးတို့စက္ကုအခြေကဆိုတော့နော်သူ့ရဲ့လက္ခဏာက ရူပပိခာတရဟဗုဒ္ဓပဂတလက္ခဏာ7ခုဒါကအထိပ္ပယ်တစ်ခုရူပပိခာတရဟဗုဒ္ဓပဂတလက္ခဏာ7ခုဆိုတာဘာပြောတာလဲဆိုတော့ရူပယုံရှေ့ရှုရိုက်ခတ်ခြင်းကထိုက်သောဓာကြီးလေးပါတို့ရဲ့ကြည်လင်နေတဲ့သဘောကိုစက္ခုလို့ခေါ်ပြီးတော့ဒီမျက်စိမှာရှိတဲ့မျက်စိမှာဓာလေးပါစက်ပြီးရှုပြီးပါနော် မျက်စိမှာတည်ရှိနေတဲ့ဒါလေးပါးကိုသိသိပြီးဓမ္မရီထူလိုက်တဲ့ကလအမုံတွေတွေ့ပြီအဲ့ဒီကလအမုံတွေကိုတက်ခွဲလိုက်ရင်ယုတ်ကလကဆောင်းမျိုးယုတ်အမျိုးသားဒါစင်တွေတွေ့ပြီအဲ့ဒီမှာစက္ကုတတကကလကစက္ကုအကြီးလေးကိုရွေးထုတ်အဲ့ဒီစက္ကုအကြီးလေးကိုရွေးထုတ်ပြီးတဲ့အခါမလမကမှာရှိတဲ့ယူပါယုံယုတ်အများစုယုတ်ကလအများစုရဲ့ယူပါယုံအယောင်ကိုလှမ်းအာယုံယူလိုက်တဲ့အခါဒီအယောင်လေးကဒီစက္ကုအကြီးကိုလှမ်းလာတယ်။ဒါတို့အဲ့ဒီစက္ကုအကြီးဆိုတာဘာလဲ။၄၀ရှိတယ် ဘာမှမဟုတ်ဘူးအဲ့ဒီကလတ်ထဲမှာပါတဲ့ပတိဘာဘောဒေဇောဝါယောကတဲ့ဓာတ်ဒီလေးပါတို့ရဲ့ကြီးလေးနေတဲ့သဘောလေး။ဘုဘာလဲကြီးနေတဲ့ဒီလိုနဲ့မှကြီးနေတဲ့ဘာကြီးရေးကြီးနေ။ရေဆိုတဲ့ဓာတ်ရှိရ။ဘုဘုရောမှာကြီးနေတဲ့ဘာကြီးလဲမှမှန်ဆိုတဲ့ဓာတ်ရှိရ။ခုလည်းကြီးတဲ့ကဘာကြီးလဲလဲ။ဒီလေးပါတို့ရဲ့ကြီးတယ်။ဟုတ်တယ်နော်။ဒါပြင်အဲ့ဒီကြီးတဲ့သဘောကအယောင်လေးလာသွားပြီးရိုက်ခတ်လို့ရတယ် နောက်တစ်ခုအဲ့မှာဒီသက္ကုတ္တကကလမှာပထဝီအဘောတိကောဝါရောဆိုပြီးပါတယ်အစဉ်ဘာအစဉ်လဲခတိပိဘာတို့ရဲ့အကြောင်းရှိတယ်အနတ်ဘာအနတ်လဲခတိပိဘာတို့ရဲ့အနတ်အရတာကဘလူရတာလဲခတိပိဘာတို့ရဲ့အရာဩဇာအစီအစိဆိုတာကဘလူဟာလဲခတိပိဘာတို့ရဲ့အစီအစိပဲခိဒဆိုတာကဘာလဲဒီခတိပိဘာနဲ့တကွဒီရုပ်လေးကိုစောင့်ရှောက်နေတဲ့ဟောအလေးအဲဒီတော့ အကြီးဆိုတာကဘာအကြီးလဲဒီဇာတိနိဗ္ဗာန်ရဲ့ကြီးတဲ့သဘောမျိုးအဲ့ဒါကြောင့်သူ့ယထာပင်ကိုသဘောဝလက္ခဏာတစ်ခုဒါရင်းနဲ့နောက်ထပ်လက္ခဏာတစ်ခုထပ်ပြီးသက္ကရာမဏကရှင်းတာလေဓာတုကာမတဏိဒါနကာမသမုဋ္ဌာနဘုဒ္ဓပဒတလက္ခဏာကိုဆက်ပြီးဒီချိန်လုံးကပေါ့နော်အတိတ်ဘဝတုန်းကယူပါယုံကိုမြင်တွေ့လို့တဲ့ဆိုတဲ့စိတ်ဓာတ်ကြီးရှိတယ်အခုဘယ်လိုယူပါယုံလဲ တကယ်ယူပါရင်နော်။ဘာကိုနားလည်ပါရဲ့လားနော်။ယူပါရင်ကိုမြင်တွေ့လို့တဲ့စိတ်ဓာတ်ကလေးဖြင့်ကံကြီးကိုထူထောင်ခဲ့။ကံကြီးထူထောင်ခဲ့လိုက်တဲ့အခါအဲ့ဒီကံကြောင့်ဖြစ်ပေါ်လာတဲ့ဓာတ်ကြီးလေးပါးကရှိတယ်။အဲ့ဒီဓာတ်ကြီးလေးပါးဓာတ်ကြီးလေးပါးရဲ့ကြီးလင်းနေတဲ့သဘောကိုစကုအကြီးကိုခေါ်တယ်။အဲ့ဒီအကြီးပဲဆိုတော့သူကအတိတ်ကံကိုရှုတတ်ပါမှသူကဒီရှုခွင့်ကိုနားလည် အတိတ်ကပရိစ္ဆသမုပ္ပါကိုရှုပြီးမှာပေါ့နော်ပရိစ္ဆသမုပ္ပါကိုရှုပြီးမှာပရိစ္ဆသမုပ္ပါသဘောတရားကအတိတ်ကမိမိထူထောင်ခဲ့တဲ့ကံရှိတယ်အဝိဇ္ဇာတနာဥပါဒနာခါရကံဒီကံတွေကိုမြင်တော့မှဒီကံကြောင့်ဖြစ်ပေါ်လာတဲ့ဓာကြီးလေးပါဒီလိုအဲ့ဒီဓာကြီးလေးပါတို့ရဲ့ကြီးနေတဲ့သဘောကိုမိမိကပြန်ပြီးဆက်သွယ်ပြီးရှုအောင်မှာဖြစ်တယ်ဒါကပရိစ္ဆသမုပ္ပါကိုရှုတတ်မှရှုတတ်တယ်ရှုတတ်ဖြစ်အဲဒီတော့အဲ့ဒီရှုတတ်တဲ့ရှုခဲ့ဖြစ်ခြင်းကြောင့်ဘုန်းကြီးတို့အများသောအဖြစ်နဲ့ပရိစ္ဆသမုပ္ပါကိုရှုပြီးမှ ဒီလက္ခဏာတွေသုတ်ကအတိုင်းကိုပြန်ပြီးအရှုခိုင်းတယ်သို့တော့တချို့ယောဂီတွေကတော့ခက်ခဲနေနေရှိခက်ခဲနေနေရှိတယ်ဆိုတာကပရိစ္ဆသမုပ္ပါပိုင်ကူးတဲ့အခါမှာရောသို့မဟုတ်ပရိစ္ဆသမုပ္ပါပိုင်မကူးခင်မှာရောယုံနာသိကြတာအဋ္ဌိကမတန်ဆင်းဖြစ်အဲဒီခါမှာဆိုလို့ရှိရင်တော့ဒီရှုခွက်ကလေးအတိတ်ကြောင့်နဲ့ဆက်ဆက်နေတဲ့ရှုခွက်ကိုခဏခံထားလိုက်အတိတ်ကြောင့်နဲ့မဆက်ဆက်တဲ့လက္ခဏာရတ္တသုစုကံပရဒ္ဒဏ်တွေကိုလည်းယူရှုခိုင်းလိုက်ရှုလိုက်ရင်သူကအဋ္ဌိက ရုပ်နဲ့အနံနဲ့ပတ်သက်တဲ့အတိအနဲ့လေတန်ရှင်းသွားတယ်။အဲဒီလိုတန်ရှင်းတဲ့အချိန်ခါကြတော့မှဘုန်းကြီးတို့ဒီပရိစ္ဆာသမုပ္ပါကိုကိုပရိစ္ဆာသမုပ္ပါရှုပြီးလည်းတခါပြန်အရှုခိုင်းတာနော်။အဲဒီလိုရှုမိတဲ့ခါကြတော့မှယုံနာနေပြန်အသိစိတ်ခိုင်းတယ်ဆိုတော့ဒီခွန်များဆိုထက်ခါတဲ့ကဟိုဘက်သွားလိုက်ဒီဘက်ခေါ်လို့သွားတာ။ယုံနေတာနေငါရှုပြီးပြီဆိုပြီးတော့မရှုခိုင်းလို့မရဘူး။ဒါပြည့်နဲ့တရားပြတဲ့ပုဂ္ဂိုလ်ဆိုတာတော်တော်လေးတော့အခက်အခဲရှိပါတယ်။ဘုန်းကြီးက correct diffuse ဆိုတာ သူကဒီယုတ်ဒီနန္ဒီကိုရှုဘူးတာကနှစ်နှစ်သုံးနှစ်လောက်ရှိပါပြီခရိစ္စသမုပ္ပါကလည်းသူရှုဘူးတယ်လို့ပြောတော့ဘုန်းကြီးကဘုန်းကြီးမရှိတော့မဟုတ်တော့သိပြီးအားရမှုမရှိဘူးပေါ့လေဟုတ်ဒီတည်းရှုဘူးတာဟုတ်လားမဟုတ်လားဒါလည်းမပြောနိုင်ဘူးအဲ့တော့ယုတ်ဒီနန္ဒီကိုပြန်ပြီးနည်းနည်းလေးအရှုခိုင်းတယ်ဒီပရိစ္ဆန်ဘုဘကိုလည်းအရှုခိုင်းတယ်မဖြစ်နိုင်ဘူးဒီရှုပြီးပြီဒါလည်းမရှုရင်သူကတမ်းပြဝိပဿနာသင်ပါဆိုဘာသာရေးဘုန်းကြီးဖြစ်တယ်ဒီလိုဆို လူစဉ်ရှိကြည့်ပါဝိပဿနာဆိုရှိကြည့်တော့ရှင်ရှင်နဲ့ရုပ်တည်နေလို့စာမပြေတော့ဘူးကြောက်ပါအဲဒီလိုဖြစ်တတ်ပါဒါကြောင့်သူကတကြိမ်တကရှုနေတဲ့ကိစ္စကမပြီးဘူးလူရင်းကိစ္စမပြီးဘူးဒီဗာမြတ်စွာထက်ကထက်ကရှုမှသူကအတိနဲ့မှနည်းနည်းခင်ကပ်လာတဲ့သဘောရှိတယ်နော်အဲ့ဒီလိုရုပ်တည်နေနေရှုပြီးပြီဆိုရင်နောက်တစ်ဆင့်ကဘာလို့ရလဲအဲဒီမှာကြည့်ပေါ့ဇန်မျက်နှာ308နော်ဘာလို့လဲဒီစားကောကကုရတော့ ပရိစ္ဆသမုပ္ပါကိုဘယ်လိုရှုမလဲဒီပိုင်းလေးနော်မဟာနိဒနသုတ်တမဇာတိတော်အတန်းဆိုပြီးတော့ဘုန်းကြီးဒါလေးရေးထားပါနော်ခါရဘနဲ့မြတ်စွာဘုရားဒီကုရုတိုင်းကမ္မတဓမ္မမြည်သောဒီကုန်းရွာကြီးကိုဆွမ်းခံရအဖြစ်အမိပြီးရင်းသုံးဆံနေတော်မူဟောတော်ကမဟာသတိပြရဏသုတ်တမတော့ရေးထားပါတယ်ဒီကမ္မလဓမ္မဆိုတာကဘာလဲဒီအဓိပ္ပာယ်လေးပါအဓိပ္ပာယ်ကတော့နှမျိုးတော့ဖွင့်ထားပါ နော်ဒီမျိုးကတော့ဒီချိန်မှာဘုရားအလောင်းတော်ကိုဘောဓိသာရတို့ဆုံကြီးမိကြတယ်ဘောဓိသာရကခုလိုပဲသူကလူတွေကိုလိုက်လိုက်တတ်လူသားစားတယ်ပေါ့နော်အဲ့ဒီဘောဓိသာရကလူသားစားပြီးလူတွေကိုလိုက်လိုက်ဖမ်းတဲ့အချိန်ခါမှာသူကရှမ်းကုတ်တစ်ခုနဲ့စူးကြီးစူးကြီးတဲ့အခါကျတော့သူ့ခြေတော့ကသူကလည်းသွားတာကပြေးတာကတော်တော်မြန်နေတယ်သူကလည်းစူးလိုက်စူးလိုက်တာထိုးချင်းပေါက်သွား လူချင်းဘောတော့ဒါကိုဆွတ်ထုတ်ပြီးတော့ရှင်းနေပါလိမ့်ခဲ့တော့သူ့ခြေတော့ကပျောက်ကြ။အဲပျောက်ကြနေတဲ့အတွက်သူ့ကိုခြေကြားဆိုပြီးခေါ်တယ်။အဲခြေကြားရှိနေတဲ့ဒီဩရိဒါကိုဘုရားအမှန်ကဆုံးဆုံးထားတဲ့နေရာဖြစ်လို့ဒီတော့ဥပ္ပါအဲကိုကမ္မလဓမ္မဆိုပြီးတော့ဒီလိုခေါ်တယ်ဆိုပြီးဒီလိုတမျိုးရှင်းတယ်နော်။နောက်ပျောက်ကြားသောကျင့်ဝတ်ပရိပတ်ရှိတယ်ဆိုတော့ကတော့ကျင့်ဝတ်တွေသူတို့ကျင့်ကြတာမှန်တယ်ဒါပေမဲ့အမျိုးမျိုးဖြစ်နေ။ဒီလိုပျောက်ပျောက်ကြားတဲ့ကျင့်ဝတ်ပရိပတ်ရှိတယ် လူတွေစုပေါင်းပြီးနေထိုင်တဲ့အရာဖြစ်လို့လည်းကမ္မတဓမ္မခေါ်ဆိုတဲ့အကြောင်းအရာရှိတယ်နော်။အဲဒီမှာနေတဲ့အချိန်ကမှဘာဖြစ်လာလဲဆိုတော့ရှင်အနန္ဒကိုရောမြတ်ကဆုံးစားခြင်းကိစ္စပြီးဆုံးတဲ့အချိန်ခါမှာနိတ္တစင်မှန်မှုတဲ့နိတ္တစင်ရဆိုတာကနေ့အခါမှာမိမိတို့ရရှိထားတဲ့သံသမပတ်တွေကိုဝင်စားတဲ့သောဖို့မေဖို့သမပတ်တွေကိုဝင်စားတယ်မိမိတို့ရရှိတဲ့သမပတ်အမျိုးမျိုးကိုဝင်စားပြီးလေခံလေထိုင်တာမျိုး တော့ဖို့တရားဘာဝနာရှုပွားသုံးသပ်ပြီးတော့ဒီဓာမျိုးတွေကိုနိတန်စင်တယ်လို့ခေါ်ပါတယ်။အဲဒီနေ့မှာတော့သူကသောတပတိဖလားတမဘတ်ကိုအချိန်ပိုင်းခြားပြီးတော့ဝင်ထားလိုက်တယ်။ဝင်စားပြီးသောတပတိဖလားတမဘတ်မှအထတော်မူတဲ့အခါဝိဇ္ဇာမတိသရမရဏတို့တိုင်အောင်အနုလောမပရိစ္ဆသမုပ္ပါအနည်းဖြစ်ပရိစ္ဆသမုပ္ပါတို့ကလည်းနှလုံးသွင်းတော်မူသရမရဏပါတိအဝိဇ္ဇာတို့တိုင်အောင်ကြောင်းမြန်လှမ်းပြီးတော့လည်း ဒီလုံးမှာပြိဿသမုပ္ပါဒ်ကြီးအဖြစ်နှလုံးသွင်းတော်မူအစွန်းနှစ်ဖက်မှာဒီအလေတို့အဝိဇ္ဇာကနေပြီးအလေကောင်းဒီဘက်ကသရမရဏကနေပြီးတော့အလေကောင်းအလေကောင်းရောက်အောင်လဲနှလုံးသွင်းလို့ဆိုတာအတိတ်ချင်းနဲ့ဘုန်းကြီးတို့ခိနိတဝုနဲ့ကမ္မဝုအလေကောင်းမှာခိနိတဝုကမ္မဝုတွေရှိတယ်ဒါကဥပဒံဘောဝဆိုအဲ့ဒီအထိဆိုတာအင်းဆုံးအလေမှလည်းအစွန်းတစ်ဖက်အလေကအစွန်းတစ်ဖက်ဆိုတာကတော့ဘုန်းကြီးတို့အတိတ်ချင်းကမ္မဘဝလို့ခေါ်ဆိုအပ်တဲ့ခိနိတဝု ဝတ်နဲ့ကာမဝတ်ကရှိကြောင်းမြန်နှံပြီးအဝိဇ္ဇာရှိဒီလိုကြောင်းမြန်နှံနှောင်းနေတာလည်းရှိအဲ့ဒီကာမဘဝနဲ့ကိဋ္တာဘကာမဝတ်တွေကိုသိသိပြီးတဲ့ကဟိုအဆုံးအနာကအတိပွားပြီးတော့ဇာတိတရမရဏဘောကပရိဒီဝတွေအကုန်လုံးရှောက်သိကြည့်တာဒီလိုနည်းသိကြည့်လည်းရှိအဲ့ဒီလေးနည်းလုံးကိုသူကစဉ်းစားရှုကြည့်လိုက်တော့သူသိအားရတာပြင်းတတ်သွားတယ်ပြင်းတတ်လိုက်တဲ့အတွက်ဒီအကြောင်းအရာကို အခြေခံပြည့်ပြီးတော့မြတ်စွာဘုရားကိုငါတင်ပြတရားထောက်ပြန်မယ်ဆိုရင်ဒီနေ့ငါတရားကောင်းသဟုတ်တာနားမဟောဘူး။အဲဒီတော့နားမှာပဲဆိုပြီးတော့သူကအဲဒီဥတည်ခြင်းနဲ့တက်တက်မြတ်စွာဘုရားကိုကြည့်ရတော့မဟုတ်ဘူး။သူကတရားကောင်းတရားရှင်တရားကောင်းသဟုတ်တော့ဟောမယ်ဆိုတာသူသိ။ဒီလိုလျှောက်နေ။အဲဒါနဲ့သူကမြတ်စွာဘုရားကိုတော့လျှောက်တယ်ဘယ်လိုလျှောက်လဲ။ဘုန်းတော်နေဝန်ထုံလင်းတော့ပါတော်မူပါပြီတော်မြတ်စွာဘုရားအံ့ဩဝယ်ရှိပါပြီသမြတ်စွ a ဘုရားမဖြစ်ဘူးမြဲဖြစ်ပါပြီသမြတ်စွာဘုရား ဤပရိစ္ဆသမုပ္ပါတရားတော်သည်အလွန်နည်းနည်းနည်းနည်းပါ၏အလွန်နည်းနည်းသောအသွင်လေးရှိပါ၏သို့ဖြစ်ပါလေတတိတော်၏ဉာဏ်၌တိမ်ငင်ကလေးကဲ့သို့ဖြင့်ရှင်နေပါလိမ့်မြတ်စွာဘုရားဆိုပြီးအဒီမှာပြည့်ရောက်ထားတဲ့အခါမှာမြတ်စွာဘုရားကအဲဒီမဟာနိဒနသုတ်တံကိုဟောပြပါခုဒီမှာကတော့မဟာနိဒနသုတ်တံရဲ့ဒီတန်လေးပဲနော်မဟာဟင်အနန္တအဝဆမဟာဟင်အနန္တအဝဆသတိမြတ်စွာဘုရားတန်ပြီးဘာပြောတာလဲ အနန္တဤတော့မဆိုနဲ့အနန္တဤတော့မဆိုနဲ့ဒီကြောင်းကြောင်းဆက်တယ်မှုပြိဿသမုပ္ပါဒ်ဝတရားတရားတော်ဒီလည်းလည်းနည်းနည်းနည်းနည်းသည့်အတွက်ကြောင့်နည်းနည်းသောအသွင်လေးရှိအနန္တသူကြောင်းကျိုးဆက်တဲ့ခုပြိဿသမုပ္ပါဒ်ဘောတရားကိုဒီဉာဏ်တပရိညာနှင့်သီရဏပရိညာသုံးပဟာနာပရိညာဟူသောပရိညာဉာဏ်ပညာသုံးမျိုးတို့ဖြင့်တရားစွာထိုးထွင်းမတည်ခြင်းကြောင့်လက်ဆိုင်ခိုဆိုင်ထွင်းခေါက်မတည်ခြင်းကြောင့် ဤတ attva အပေါင်းဒီဤသို့ကလောက်အဲဒီတော့ကလောက်ကိုမှတချို့နားမလည်ဘူးတဲ့အင်းရတော့ပေါ့နော်။ဒါကရှင်းအတော့နှုံးမို့နော်။ဒီတော့ကလောက်ရှင်လျက်လာဆိုတော့သန္တရာခီးတဲ့နဲ့ဒီကင်တွေ့ခဲ့သူဖြစ်သဘောင်းအဲသဘောင်းကောင်းကသဘောင်းရောင်းဖြစ်နေပြီပဲ။ဒုက္ခပဲ။သဘောင်းကောင်းနဲ့မှအတိုက်ခဲ့သူဖြစ်ရှင်စံမြတ်သိမြတ်ခဲ့သူဖြစ် မကောက်မှုပြုသူဒုစိုက်တမထိုးလမ်းရောက်ရာဖြစ်သောလိုအပ်သောဆန္ဒကင်းလျက်ပြိုပြဲပြိုကွက်ပျက်စီးလျက်တက်ရောက်ရာဖြစ်သောအပေဒုက္ခတိတန္တရာကို၎င်းအပေမှကျွင်းသောဒုက္ခတိတန္တရာကို၎င်းမကျော်လွန်မလွန်မြောက်နိုင်ပဲရှိကြ၏နားလည်ကြလို့ရှိနော်အဲဒီတော့အနတ္တဘောဓဆိုတဲ့ဒီကလုံးကိုဒီမှာညာတပရိညာဝေဒိနဲ့အနတ္တဘုဒ္ဓနာအပရိဝေဒောဆိုတဲ့စကလုံးကို ဣရဏမဟာနပရိငါဝတိနဲ့အပရိဝိဇ္ဇနာဆိုပြီးအထက်ကရာကလည်းဖွင့်ထားတယ်။ဒါကြောင့်ဒီပရိညာပညာသုံးချက်ဖြင့်ဒီပြိဿသမုပ္ပါသဘောတရားတွေကိုဟောတိုင်းမှန်စွာမသိတဲ့အပြတ်တန္တရာဝဇ္ဇဒုက္ခမှာကျော်လွန်လွန်မြောက်မှုရှိသလား။ရှိ။ဘယ်ကလည်းမလို့ဘူးအပေမှကျွင်းနေတာကလည်းမလို့ဘူး။အဲ့တော့ဘယ်လိုဟောတာလဲ။မြတ်စွာဘုရားဟောနေတယ်နော်။ဘုန်းကြီးဟောတယ်လို့မပြောနဲ့ဟုတ်တယ်မဟုတ်လား မြတ်စွာဘုရားဟောနေတဲ့တရားဘုရားရှင်အပေါ်၌ယုံကြည်တဲ့ဗြဟ္မတရားအပြည့်ဝရှိခဲ့မယ်ဆိုရင်လက်ခံရမှာမခံဘူးနော်ဒီပြိဿသမုပ္ပါဒ်ဘောရကဘုန်းကြီးနဲ့သိခဲ့ပြီးသစ္စာလေးပါးတော့အသစ္စာနဲ့မူရသစ္စာနော်ဒီသမုဒိယသစ္စာလည်းမသိခဲ့ဘူးဆိုရင်သန္တရာဝဇ္ဇဒုက္ခမှာကျော်လွန်လွန်မြောက်မှုရှိမလားဒီမသိတဲ့သန္တရာဝဇ္ဇဒုက္ခမှာကျော်လွန်လွန်မြောက်ပါတယ်လို့ပြောရင်ဒါနဲ့လက်ခံမလားလက်မခံ တရားဟောကတော့နှစ်ခုနော်ကဲနောက်တစ်ခုဒီခက်ပါဒေသနာတော်ကိုကိုးပါးပြီးသက္ကရာကြီးမြတ်ကလို့အောက်ပါအတိုင်းဆုံးဖြတ်တဲ့ချထားတော်မူကြပြန်၏ညာနာတိနာသမဏသမာဓိဘောရတိညာညာတိနိတိကေနဘဝဆက်ကမဗ္ဗဒါလိတဝအာသနိမိဆက်ကမိဝအိသနိမန္တနသန္တရဗယမတိတောနဂောစီပုဂ္ဂိနန္ဒိပြတ်တိဒါက ကမောဟဝိလောတိအထက်ကရာသံမြင့်တရားရှိစေကိုဝိသောတိနဲ့အထက်ကရာဒုတိယပဲသံမြင့်227မှာဖွင့်ဆိုထားတယ်။ဒါပြောရတယ်။သမာဓိဆိုတဲ့မြတ်တဲ့ကြောက်ပြတဲ့မှာမြတ်မြတ်ထက်အောင်တွေးထားတဲ့ဉာဏ်ကြီးဟုသောတန်လျက်နဲ့ဒီကြောင့်ကျိုးဆက်နေမှုကိစ္စသမုပ္ပါဘောပြကိုမခေါက်ခွဲနိုင်ပဲ။သန္တရာဝစီရဲ့ဒုက္ခမှာကြောင့်တော့လုံမြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မဲထဲတောင်မှတရားမှမရှိသေးဘူး။ဟုတ်တယ် တိရစ္ဆာန်သမုပ္ပါဘူးလို့ပရိညာပညာ၃ချက်ဖြင့်ဗမိကြကြမလီပဲနဲ့သံဃာဝဆေဒုက္ခမှာကျော်လွန်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ကအိမေထေတော်မှာတရားမှုတရားမှမရှိဘူးပါဘူးတဲ့ဒီတော်မဲ့လို့မရဘူးလို့ပြောဟုတ်တယ်မလားကျော်လွန်လွန်မြောက်ဖို့ဆိုတာအဲ့ဒါဘုန်းကြီးပြောတာလားမဟုတ်ဘူးဟောဒီမှာသူအထေရအတိအကျပြောနေတယ်ဒါကြောင့်ဒီကြောင့်ကျဆက်နွယ်မှုပြိဿသမုပ္ပါဒ်ဟောတရားဒီကိုမိမိတို့ကရှုဖွားရတော့နော်အဲဒီလိုရှုဖွားတဲ့အချိန်ခါမှာ ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အပြည့်ရှုမလဲဆိုတာရှုပုံဤစနစ်တွေကဘုန်းကရှင်အနန္ဒမထေရကပြောတော်ပါတယ်အစကနေအဆုံးပြောသွားတဲ့ဤစနစ်လည်းရှိတယ်အဆုံးကနေအစကိုကြောင်းမြန်လှန်ရှုတဲ့ဤစနစ်လည်းရှိတယ်ဒါကတ္တဝါတို့ရဲ့အစ္ဆတရတက်ခံကြည့်ပြီးဆန်းဆိုတာဟုတ်တယ်ဒီပုဂ္ဂိုလ်ကဘယ်လိုသင်မှဒါကူနားလည်မလို့ဆိုတော့ဘုရားကတော့နှံ့ကြည့်မြင်တယ်မြင်တဲ့အတွက်သူကအဲ့ဒီဤစနစ်လည်းဒီချို့ကြတော့အလဲကနေအရင်သွားတဲ့စနစ်နဲ့သင်ကဒီချို့ကအလဲကနေဖြားသွားတဲ့စနစ်နဲ့သင်ကဒီချို့က ကြားကနေအလယ်လာတဲ့စနစ်အရင်ကနေအလယ်သွားတဲ့စနစ်အဲ့ဒီလိုဤစနစ်တွေနဲ့ပြင်မှကဆိုရရပြီးတော့ဒီညမှာနည်းနည်းလေးထပ်ပြောပြမယ်လို့ရှင်အနန္ဒအကြောင်းမှာခေရတဇတုဟိဂါရဏေဟိဂမ်မီရောမိပြိစ္ဆသမုပ္ပါဒောဥဒ္ဒနောတိဥပဋ္ဌတိကတမေဟိစုတုဟိဘောဘူပနိတယတံပတ္တိယသိဋ္ဌဝါဒေနသောတပန္နကာယဘုဒ္ဓဘာဝေနာတိနော် 330နော်။သမဏ330မှာဘာပြောတာလဲ။လက်ရောင်နဲ့လက်ခက်ရောင်နဲ့ခက်လျက်ရှိသောဤကြောင့်ကျုပ်ဆက်တဲ့ပရိစ္ဆာသမုပ္ပါသဘောတရားသည်ရှင်အနန္တကိုရောမြတ်၏အတိညာနဲ့လေးမျိုးသောအကြောင်းတရားတို့ကြောင့်ပေါ်လွင်ထင်ရှားတဲ့ကဲ့သို့ဖြစ်၍တည်ရှိနေပေသည်။အကြောင်းလေးမျိုးကပါလေ။နံပါတ်1ဘုဘုပနိတ္တယတံပါတိရှိရှိဘောကဖြစ်ခြင်းစီးပုခဲ့အပ်သောပါရမီတရားအပေါ်နှင့်ပြည့်စုံခြင်းနံပါတ်2 ဒိဋ္ဌဝါဒသာသနာတော်၏စိတ်ကံကောင်းကြီးများကို အမြင့်မပြတ်မိဝစီကံခြင်းနံပါတ်3သောတာပန္နတာသောတာပန်ဖြစ်တော်မူခြင်းနံပါတ်၄ဘုဟုတုတ္တဘာဝဘုဟုတုတ္တအများပြတော်မူခြင်းဒီအကြောင်းတရား၄ပါးနော်အဲ့ဒီအကြောင်းတရား၄ပါးရှိတဲ့အတွက်ရှင်အနန္ဒဂုရုမြတ်ရဲ့အတိဉာဏ်မှဒီပြိဿသမုပ္ပါဒ်ရဲ့နည်းနည်းလေးမဲ့လို့ဘယ်လိုတိတ်လို့ထင်ရ ဘုဗ္ဗနိတ္တသံပတ္တိကတော့သူကဘုရုမုဒ္ဒရာဘုရားရှင်သံဃာတော်ကစကြပါနော်ဘုရုမုဒ္ဒရာဘုရားရှင်သံဃာတော်မှာဒီတဲ့ငါတံဘွယ်သူရဖို့ရအတွက်သုဒုပန်ထောင်ခဲ့တဲ့ပုဂ္ဂိုလ်ကသုဒုပန်ထောင်ပြီးတော့မိဘရပါလို့ဤသို့ဆူတောင်းပြီးတော့ပြစ်ထားတဲ့ပုံစံမဟုတ်လားမင်းတို့နိဗ္ဗာန်တော့ဆူတောင်းတာပဲအိမ်ရောက်တဲ့အခါကျတော့နိဗ္ဗာန်သွားတဲ့အလုပ်ကိုတော့မလုပ်ဘူးဟုတ်တယ်မလား သူ့တောင်းဆုံးတောင်းတယ်အဲ့ဒီပုံစံမျိုးမဟုတ်ဘူးသူကဗုဒ္ဓမုဒ္ဒရာဘုရားရှင်ကလူတို့လက်တန်းအပြင်ကဘာတသိအဲ့ဒီကဘာတသိဟမ် sorry အနှစ်တသိအနှစ်တသိတည်းမှာပွင့်ထွန်းတော်မူခဲ့တဲ့ဘုရားရှင်ကဒီတဲ့ငါးတန်ရရှိဖို့ရသုသူပန်ထွန်နေတဲ့ဒီပုဂ္ဂိုလ်ကအနှစ်တသိအပြင်မှာဘာမှမလုပ်ခဲ့နဲ့ဒီလိုတော့မဟုတ်ပါဘူးသူကအဲ့ဒီအနှစ်တသိအပြင်မှာနောက်ပိုင်းလည်းပါပါတယ်မူဒီလသမားတို့ပညာသိခါတော့ရအကျင့်ရက်ကို ဒီကအားရှိတော့ဖြစ်နေပါတယ်ဘုန်းကြီးဒီဘက်မှာနောက်ပိုင်းမှာတော့ရေးထားတယ်နော်ဒီကသူတို့ရဲ့ဓမ္မတာမှာပုပ္ပယောဂပေါ့နော်ဒီလိုရှင်နန္ဒကိုရောမြတ်ကသောတာပန်ဖြစ်တဲ့ပြိဋ္ဌာမိတဉာဏ်ရရှိတယ်ဥဒ္ဓနိကလည်းပြောဘူးပြိဋ္ဌာမိတဉာဏ်ရရှိတဲ့ပုဂ္ဂိုလ်ရဲ့အင်္ဂါငယ်ငါးချက်ဖြစ်ခြင်းရပါဖြစ်ခြင်းတဲ့အပိုင်းမှာပုပ္ပယောဂဆိုတဲ့အင်္ဂါရတစ်ခုပါတယ်ဒါကအရေးကြီးတယ် ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်တွင်မှာသင်္ခါရုပ္ပကဉာဏ်တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီးပြန်ခဲ့ဘူးခြင်းဆိုတဲ့ဒီအင်္ဂါရဲ့ပါရမီရှိရပါနော်။ဒါကြောင့်သူကအဲ့ဒီရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်တွင်မှာတဲ့ကယုတ်ဒီနန္ဒီကိုဟုတ်တိုင်းမှဆိုသိတယ်။အကြောင်းတရားတွေကိုဟုတ်တိုင်းမှဆိုသိတယ်ဒီပရိစ္ဆေသမုပ္ပါဒ်ကိုရှိဘူး။အကြောင်းတရားနဲ့တကွာတော့ဒီယုံနာပရမတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်ခြင်းပြီးရှုလိုက်တာသင်္ခါရုပ္ပကဉာဏ်အတိပေါ့ရောက်ဖြစ်။ဒါကသူ့ရဲ့ရှင်းအတိတ်ကြောင့် နော်နောက်တစ်ခုကဒိဋ္ဌဝါဒဒိဋ္ဌဝါဒဆိုတော့ကနိဗ္ဗာန်သို့သွားရစိတ်ကံကောင်းကြီးများကိုဒိဋ္ဌဟုဆို၏သာသနာတော်ရဲ့နိဗ္ဗာန်သို့သွားရလမ်းကိုသတိတကျညွှန်ကြားပြသပြီးတော်မူတတ်သောသမန္တဗုဒ္ဓဘုရားရှင်နဲ့အက္ကတဝကမဟာတဝကကြီးတို့သည်နိဗ္ဗာန်ဟူသည့်ဘုမဘေကံတို့ကုသဖို့ရစိတ်ကံကြီးများနှင့်တူသောကြောင့်ဒိဋ္ဌဟူသောအမည်ကိုရရှိတော်မူကြ၏ယင်ဒိဋ္ဌအမိရရှိတော်မူသောဆရာသမားတို့ထံသို့ရှင်းကပ်ပြီးကိုလျက်နေထိုင်ခြင်းကိုဒိဋ္ဌဝါဒဟုဆို၏ ရှင်အနန္ဒကရောမြတ်ကယင်တိခဝါဒဟူသောဂုံတုနှင့်ပြည့်စုံတော်မူအရှင်အနန္ဒကရောမြတ်သည်ဘုရားရှင်ထသို့ဖြစ်စေအရှင်သာရိပုတ္တရာရှင်မောဂလံအရှင်မဂုဋ္ဌိကအရှင်မဟာဗုဒ္ဓအစရှိသော အက္ခတော်ကမဟာတော်ကကြီးတို့မြားထံသို့ဖြစ်စေဤဆရာမြတ်ကြီးတို့၏အထံ၌ဩဂဟဏပါဠိတော်ကိုတည်ယူခြင်းဘဝနပါဠိတော်၏အနည်းအထက်ကတာကိုကြားနာခြင်းပရိပု္ပ္ပနအထုံးအဖွဲ့လပွဲခက်ခဲသောအရာဌာနတို့နှင့်အနတ္တိပဲအထက်ကတာကို ထမှန်မေးမြန်းခြင်းဓာရဏပါဠိတော်ကိုလိပါဠိတော်၏အ내အထက်ကရာကို၎င်းစိတ်နှင့်ခါခြင်းထုံးကုန်ဆောင်ထားခြင်းဒီတို့နှင့်ပရိစ္ဆသမုပ္ပါပိုင်းဆံရဤပါဠိတော်အထက်ကရာတို့ကိုသနစ်တကျသင်ယူထားတော်မူလေသည်နှုတ်တဲ့ရအောင်ဆောင်ထားတော်မူသည်ဤအကြောင်းကြောင့်လည်းအရှင်နန္ဒကုရမကြီးအတိညာနဲ့လက်ရောနှင့်လက်သောထက်ရောနှင့်ခင်သောဤပရိစ္ဆသမုပ္ပါသဘောတရားသည်ဘောလင်ချင်းရှားတဲ့သို့တင်တဲ့သို့တည်ရှိနေပေသည်အထူးသဖြင့်နည်းနည်းဒီညာမှာပြောချင်တာကတော့ မြတ်စွာဘုရားတော်ရတော်မူပြီးတဲ့နောက်ပေါ့နော်။ဘောင်းလာပြည့်နေအရောက်ရဟန္တာမထေရ2000ဆံရလျက်ဘုရားရှင်ဘာကမဲတော်ဖြစ်တဲ့သောတော်နာမင်းကြီးကိုရှိမြောက်တော်မူရန်ဆိုတဲ့ဥတည်ချက်နဲ့ဒီလိုနေပြီးတော့ကိုချင်းချင်းကြွတော်မူပါတယ်။ဒီနေ့ဒီယူဇနာနှုံးနဲ့ယူဇနာ60နှစ်လက်ကျ။သုံးလပြည့်နေမှာဒီလိုနေပြီးတော့သူဆက်ရောက်တယ် ဒီလေးလေးကိုနေပြီးတော့မှခုနှစ်ရက်တင်းသုံးပြီးတော့မြတ်စွာဘုရားပြန်ကြွပြီးတော့ရာဇကျိုးဝင်းဝင်ကြောင်းတော်မှာဝါစုဝကတ်တော်မူပါတယ်။အဲ့ဒီပြန်ကြွလာတဲ့အခါမှာမာနတိုင်းနဲ့ယူဆပါတယ်နော်။အနုပိယသေဥယျအနုပိယအနေကိုသေဥယျအပြင်မှာဒီရှင်အနန္ဒရှင်ရှင်ဗတ္တိယအရှင်မဟာနာမဟာနာရှင်အနန္ဒရောရှင်ဒေဝတတို့ပေါ့နော်။ရှင်နုရောဓတို့အဲ့ဒီမှာ၆ပါးရှင်ဥပါလိနဲ့တို့က9ပါးအဲ့ဒီမှာ သာသနာပေါင်းရောက်ပြီးရှင်သိကြအဲ့ဒီဝါတွင်မှာဘုရားရှင်ထံကသမထန်ယောဂီတို့သူကတရားတွေကိုသိသိကိုအောင်မြင်အထုတ်ပါအထုတ်လိုက်ခြင်းဒီကမှာဒီနေ့ဘုရားပြောခဲ့တဲ့အချိန်မှာအရှင်မဟာဘုံနဲ့နော်သူကအရှင်ကိုညညမချေရဲ့သူတော်ကနော်သူကဓမ္မဂရိကအကျော်အမောအရှင်မဘုံနဲ့ခြေထံမှအဲ့ဒီအာနန္ဒသုတ်တံဆိုတဲ့သုတ်တာတစ်ခုကိုနာကြကိုရရှိတဲ့အတွက်သူကသုတ်တာကရှိပါတော့မှာနော် စိတ်ကောင်းကောင်းကြီးကိုစိတ်ကပ်တယ်နော်အဲဒီကနေပြီးတော့နောက်တစ်ခုသောတာပန်ဖြစ်တော်မူခြင်းတော့ဉာဏ်ရတစ်ခုကသောတာပန္နနိသနာမပြည့်စရာကာရောဥဒ္ဒနကောဝဟုတ်တော်ဥပထာတိအရင်စအာယတမသောတာပန်တော်ဒါကတိတ်အရေးကြီးပါသောတာပန်နာမှန်ပါပြီသောတာပန်ပုဂ္ဂိုလ်တို့ရဲ့သံတမှာပြည့်စရာကာရအမိရတဲ့ကြောင်းကျိုးဆက်နေမှုပြိဿသမုပ္ပါသမတရားမိသည် ဟောလင်းထင်ရှားသည့်ဖြစ်၍ပါလေပြီးလေပေ၏ဒီလေတော့တော့ဒီပါညပါမသိဘူးဘယ်လိုတော့ပြိဿဘုရားသဘောတရားတွေပေါ်လွင်ထင်ရှားပြီးပြီးနေတာမဒီသေးဘူးဆိုရင်တော့ငါသောတာပန်မဟုတ်သေးဘူးလို့ဆုံးဖြတ်ဟုတ်တယ်မဟုတ်လားမဒီသေးရင်တော့ငါသောတာပန်မဟုတ်သေးပါဘူးလို့လည်းဆုံးဖြတ်လိုက်ဒါဘုရားကြည်ရတော့နော် သောတာပန်တမှန်ပါစေကြောင်းကျုပ်ဆက်လက်မှုပြစ္ဆာပုဗ္ဗသဘောတရားကကြီးနေတယ်ဆိုတာကအရိယာပုဂ္ဂိုလ်မှန်ရင်ဘာဖြစ်လဲပြစ္ဆာလေးပါဖြစ်ပြစ္ဆာလေးပါထဲမှာသမုဒိယပြစ္ဆာကဒီကြောင်းကျုပ်ဆက်လက်မှုပြစ္ဆာပုဗ္ဗသဘောတရားကအတိတ်ကဘုံပြောပြီးပြီနော်ဒါကြောင့်သောတာပန်တော့ဖြစ်နေပြီပြစ္ဆာပုဗ္ဗကမတည်သေးဘူးဘယ်လိုဆိုလို့ရှိရင်ဒါဆိုလို့တဲ့ဒီကသောတာပန်ပုဗ္ဗမဟုတ်ဘူးနော်နောက်တစ်ခု အကြောင်းကိုသောသမုဒိယဒိသအမိယသောကြောင့်ကျိုးဆန်မှုပြိဿသမုပ္ပါသဘောတရားတို့နဲ့ငလိအောင်ဖုံးလွှမ်းထထသည့်မောဟတရားကိုသောတပတ္တိမဉ္ဇဉ်ကအပြီးတန်ဖြစ်စီပယ်တတ်ခံပြီးဖြစ်ရကသမုဒိယတရားဓမ္မမှန်တမျှသည်နိရောဓဓမ္မသာတိဟုဖြစ်နေတဲ့တရားမှန်ရင်ချုပ်နေနော်ကိုယ်ရင်မျက်မှောက်ထွန်းပေါ်သိမြင်ပြီးသည်ဤအစွမ်းဖြင့်အတိညာနဲ့ထူဆန်းနေသောကြောင့်ဒီအရှင်န္ဒနာကိုရောမြတ်သည်လေသောတပန်ဖြစ်တော်မူထို့ကြောင့်အရှင်န္ဒနာကိုရောမြတ်၏အတိညာနဲ့ ကြောင်းကျိုးဆက်တဲ့မှုကိစ္စမှုကသဘောတရားတို့ဒီပေါ်လင်းထင်ရှားရနေလေသည်လင်္ဒရာကောမိမိကိုယ်ကိုမိမိသောတာပန်ဟုယူဆတဲ့ကြောင်းကျိုးဆက်တဲ့မှုပြိဿမှုကသဘောတရားတို့ကိုသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်ဖို့တွင်ဖို့လျက်သိမသိကိုမိမိကိုယ်ကိုမိမိမေ့ကြည့်ပါသို့သောမေ့ကြည့်ရနှင့်အတိတ်ကပြည့်စုံပြည့်ထောင်ခဲ့သောဝိဇ္ဇာတနာဥပါဒသင်္ခါရကံဟူသောအကြောင်းတရားတို့ကြောင့်ဝိညာဉ်နဲ့ယုတ်တလည်းနာဖတ်တာဝေဒနာဟူသောပြစ္ဆုတ်ကအကျိုးတရားသိချမ်းဖြစ်ပုံကို၎င်း ပြစ္ဆုတ်ပံဖြင့်ပြည့်စုံပြည့်ထုံလိုက်သောအဝိဇ္ဇာတနာဥပါဒတိခရတံကြောင့်နောအနာဂတ်နှင့်ဝိညာဉ်နာယုတ်တရဏဖတ်သောဝေဒနာဟုသောအကျိုးတရားသင်္ချာဖြစ်ပုံကို၎င်းဗမာဒိဋ္ဌိဉာဏ်ဖြင့်ကိုယ်ရင်မျက်မှောက်ဖြင့်ဖို့မသိပါဆရာအပြောနှင့်သာလွမ်းနေရသည်အဆင့်တင်သာရှိပါသေးသည်ဟုအခြေထွက်ခဲ့လင်းနော်ဒီရင်ဆရာမမေးပါနဲ့နော်မိမိကိုယ်ကိုမိမိတရားရှင်ဆိုလိုသောသောတာပန်အစဉ်ကမဟုတ်သေးဟုသာဆုံးဖြတ်ပါအကြောင်းမူ ဘုရားရှင်တိတိတာဝကအစစ်ဖြစ်တော်မူကြကုန်သောအရိယာတော်ကောင်းတို့သည်ကြောင်းကျွန်းဆက်နွယ်မှုပဋိစ္စသမုပ္ပါသဘောတရားတို့ကိုတမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သင်္ခောက်သိမြင်တော်မူပြီးဖြစ်သောကြောင့်ဒီဒါကသိအရေးကြီးပါနော်သာသနာတော်မှာဒီလိုမိမိတို့ကကိုယ့်ကိုသောတာပန်မဟုတ်ဘဲနဲ့သောတာပန်လို့ယူဆထားလို့ရှိရင်ဒီပြသောတာပန်ဖြစ်တဲ့တရားကိုသိနေတဲ့စိတ်လည်းရှိတော့ကျုံးမလို့နော် သာသနာတော်ကအရှုံးကြီးရှုံးတဲ့ပုဂ္ဂိုလ်ဘုန်းကြီးကအဲ့ဒါသွားရင်းပြီးတော့သံဃာနာယကတွေကဒီလိုမရေးရဘူးဆိုဘုန်းကြီးပြေချလိုက်မဟာဇာနီကဒီဘက်ကအာလာရယသိနဲ့ဥရကယသိတွေဘုရားရှင်ပြန်ဖြစ်တော်မူပြီးတော့တရားဟောတော်မူလို့စိတ်ဆုံးဖြတ်တဲ့ဆုံးဆုံးဖြတ်ချက်ချတဲ့အခါလောကကိုလှမ်းပြီးကြည့်လိုက်တော့အာလာရယသိကိုအကောင်းဆုံးတော့ကြည့်ပြီးတော့သူက လွန်ခဲ့သော9ရက်ကကွယ်လွန်သွားတယ်။ဥရကရတေကြီးလမ်းကြည့်လိုက်ကြတယ်ဥရကရတေကြီးကပြီးခဲ့တဲ့ညမှာကွယ်လွန်သွား။ဆက်ပေါ်တာမြတ်စွာဘုရားတတ္တတတ္တဟ9ရက်9နေ့ဘောဓိပင်ပေါင်းခြင်းမှာစံနေလိုက်တဲ့အချိန်ခါမှာသူတို့ကကွယ်လွန်တဲ့သဘောဖြစ်တယ်။ဆရာကမဟာဇန်ကြီးအစိုးကြီးဆုံးတော်ကြီးဘာဖြစ်လဲဆိုတော့သူတို့ကအာလာရယတိကြီးကအဂိစီရဏဆံကြီးဟောတာခါပြီးတာ ပြီးတော့သူကသူသိရင်အာဂေသရဏဘုံကိုပဲရောက်မယ်လို့သူကလည်းယုံကြည်ထားလူကြည့်တဲ့အတွက်ဒီအာဂေသရဏဇံကိုပဲသူကအမြတ်စားဟောတာဘုဒ္ဓဂယတိကြီးကလည်းယောဂတဉာဏတရဏဇံတိသမဘာစုပန်ဇာတိပါသူသိရင်အမြင့်ဆုံးဖြစ်တဲ့ဒီယောဂတဉာဏတရဏဇံကအကျိုးပေးမယ်လို့သူကယုံကြည်ထားယုံကြည်ထားတဲ့အတွက်ကြောင့်သူကယောဂတဉာဏတရဏဘုံကိုရောက်တော့အဲ့ဒါသာသနာ့ပုဂ္ဂိုလ်ဒီမှာသူရဲ့ ရွေးချယ်ခွင့်ရှိတယ်ဆိုတဲ့အတိအမှန်ရှိတယ်။ဘုန်းကြီးတို့သာသနာတွင်မှာကတော့ရွေးချယ်ခွင့်ရှိတယ်ဆိုတဲ့အတိအမှန်ရှိတယ်။ဥပမာဘုန်းကြီးဒီလောက်ကဆက်ပြီးပြီ။အဟံပတိမြမကြီးကသူကအနာဂမ်ပဲသန္ဓမပစုပအနုပြန်တယ်။ဒါပြည့်နဲ့သူကပထမဇန်ဘုံကိုရွေးချယ်တယ်။အခုအမြင့်ဆုံးဘုံနောက်ဘုံ။ဒီတနေ့ကပြောခဲ့တဲ့ဥပက္ခကြီးလူလည်းအနာဂမ်ပဲသန္ဓမပစုပပြန်တယ်။သူကအောက်ဤဟာ သုဒ္ဓဝါဒမဘုံတဲ့ကအောက်ဆုံးဘုံကိုသူကသိချင်ဒီတိကတော့ဥဒိနေကြီးလူနဲ့အနာဂါမဲ့သမမစုပကျင့်တယ်လူကတော့အဂလိကသမာဓိကိုသိချင်တယ်အရုပဘုံတို့ကသွားလို့ရနေပါကိုကြိုက်တာကိုရွေးချယ်ခြင်းရှိတယ်ဆိုတော့ဒီအတိဉာဏ်ဒီကာဏတွင်ပုဂ္ဂိုလ်တွေဖန်တယ်လက်ရှိထိုင်တဲ့အတိဉာဏ်ဖြစ်တယ်။သူတို့ကအဲ့ဒီအတိဉာဏ်မရှိတော့အမြင့်ဆုံးဖြစ်တဲ့ဇန်ကတော့အကျိုးပေးမယ်လို့ဒီလိုယုံကြည်လိုက်တဲ့အတွက် အရုပဘုံကြီးကိုရောက်သွားတော့အရုပဘုံဆိုတာကရုပ်မရှိဘူးရုပ်မရှိတော့နားမရှိဘူးမျက်စိမရှိဘူးတရားလည်းပုလို့မရဘူးတရားလည်းနာလို့မရဘူးတရားတော့မဖို့နိဗ္ဗာန်သူတို့ကရနိုင်တဲ့ပါရမီမျိုးစုရှိတယ်အဲဒါသိမှသိဒါပြင်းနဲ့မရသွားတော့ရှုံးတာရှုံးတယ်ဆိုတာကသူတို့အဲ့ဒီမှာကဘာပေါင်းဘယ်လောက်နေမယ်ဆိုတာကမပြောနိုင်ဘူးမြဝတဉာဏနေရဏဘုံဆိုလို့ရှိရင်ကဘာပေါင်း700လေးကဘာပေါင်း ပေါင်းနဲ့ချီပြီးတော့နေလို့ရတယ်အကြည့်ရတဲ့ဘုံကလည်းဒီတိုင်းပဲအဲ့ဒီလောက်ကြီးဆိုတော့အဲ့ဒီဘုံမှာဘုရားတွေဖွင့်ထားတဲ့သူဒီလိုနောက်ထပ်ပြန်ရှင်းလို့လည်းဘယ်ဘုရားနဲ့ဆိုမယ်ဒါလည်းအကြည့်ကဘာပြောလဲဒါကြောင့်အဆုံးကြီးရှင်းရတာပဲနော်ဘုနဲ့ဒီတိုင်းပဲဘုန်းကြီးတို့ဒီ သာသနာတော်တွင်မှမိမိကိုယ်ကိုမိမိသောတပန်မဟုတ်ပါဘဲဖြင့်သောတပန်ကိုအထင်ကြီးလို့သောတပန်တကယ်ဖြစ်နိုင်တဲ့အကျင့်ကိုမကျင့်တော့ဘူးဆိုရင်သာသနာတော်ကိုတွေ့ပြီးဒီပုဂ္ဂိုလ်ရှုံးမသွားနိုင်ဘူးနော်။ဆုံးတော့ဒီခံကြည့်ထားတယ်နော်။နောက်တစ်ခုနံပါတ်၄ကတော့ဘုဟုတ္တဟောဘုဟုတ္တဘုဟုတ္တမြတ်ပြတော်မူခြင်းဘုဟုတ္တနိသသတုခတိဩဝရကေပရိသေကလမဏိနိသပိခံဝိယနမရူပပြိစေတောဘာကတော်ဟောတိ ယင်စအယတမဘုဒ္ဓကနာဧကောဟောတိဘာဟုသစ္စာဘာဝေနပိဋကခမီရောပိပိစ္ဆာကရောဥဒ္ဒနကောဝိယဥပထာတိနမရူပပရိစေတောတိသဟပိစီနနမရူပတပရိစေကအဝဘောတော်ဆိုပြီးဒီကကဖြစ်တာဆိုလိုတာကဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ကြီးက၄000လောက်ရှိတဲ့တိုက်ခန်းထဲမှာစီကြီးကိုကြည့်ထုံးလိုက်တဲ့အခါဒီတိုက်ခန်းထဲမှာတည်ရှိနေတဲ့ဂရေညောင်ဆောင်ကလတန်အင်းပြင်စတဲ့ဒီလိုအရာဝတ္ထုတွေကိုသင်္ချာချာပြည့်မြင်ရသလို ဒီဥပမာအတူပဲဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ရဲ့အတိညာမှာအကြောင်းကြောင်းနဲ့ဘာသာနာယုတ်ကိုပမင်းချာချာသိမှုဆိုတဲ့နာမရူပပြိစ္ဆေကဉာဏ်နဲ့ပြစ္ဆာပြိကဉာဏ်ဒီသိချမ်းနေပြီပဲဖြစ်ပါတယ်အကျဉ်းနန္ဒကိုရောမြတ်ကိုလှမ်းကြည့်တဲ့တည်းကသူကဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်တွေနဲ့သူကအသာဆုံးအမြတ်ဆုံးဒီလက်ပေါ်ထူးရတဲ့ပုဂ္ဂိုလ်ဖြစ်နေနော်ဒါကြောင့် ဘုလုကမင်္ဂလာဤစွမ်းအားရှိသောအနုဘောသောအရှင်သရကရောမြတ်၏အတိညာနှင့်နဲ့ရောင်နှင့်နဲ့ခက်ရောင်နှင့်ခက်သောပြစ္ဆာကရအမိယသောကျောင်းကျုပ်ဆက်သမှုပိဿမှုကဘောတရားတိဘောလင်းသိချားတဲ့တဲ့တင်တဲ့တဲ့ပြည့်စုံကြတယ်ဆိုလိုတာကသူကသူဘုလုတာဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကဘာပြောတာလဲအောက်မှာဘုန်းကြီးလေးဆိုတော့နော်သုဒ္ဓဒနာဆိုတော့ဆရာရှင်သူကဆိုလိုတာကဘုဒ္ဓတာဆိုတာက တရားရှင်ခေါ်ပြတော်မူတဲ့တရားတော်တွေကိုအစလည်းအဆုံးအကုန်လုံးသူကသိနေဖြစ်ကြသိယူခံအဲ့ဒီသိယူခံတဲ့သိယူတဲ့အချိန်ခါမှာဒီတရားတော်မှာလာရှိနေတဲ့သဘောတရားတွေသဘောတရားတွေဆိုတာကသစ္စာလေးပါးနဲ့ဆက်တဲ့သဘောတရားတွေနော်ဒီသဘောတရားတွေကိုမနတ္တနုပကိတ္တစိတ်နဲ့လည်းသူကရှိဒိဋ္ဌိယသုပရိဝေဒသမာဓိဋ္ဌိဉာဏ်ပညာဖြင့်လည်းထွန်းဖောက်ပြီး အဲ့ဒါကသူဘုသူတနော်ပြီးတော့တရားရှင်ရဲ့တရားတော်တွေကိုခြုံလိုက်တဲ့အချိန်မှာသစ္စာလေးပါနော်သစ္စာလေးပါသိဖို့ပဲဘုရားကညီမျိုးပြည့်နဲ့ဆက်ဟောတယ်ဒီသစ္စာလေးပါကိုသူကကြက်ကြက်နဲ့နဲ့သိယူတယ်သစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတွေကိုလည်းကြက်ကြက်နဲ့နဲ့သိယူတယ်အဲ့ဒီသစ္စာလေးပါးကိုလည်းသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်ဖို့ဖြင့်ဖို့သိမြင်အောင်သုဆန်အထုဒါပြည့်နဲ့ဒီနေရာမှာအတွေ့အလေးကလေးပြုတာကတော့ဘုန်းကြီးတို့ ယုတ်တိဒုက္ခသစ္စာခေါ်တဲ့ယုတ်တရားနတရားခန္ဓာ၅ပါးဒုဝိရသစ္စာခေါ်တဲ့ကြောင့်ကျိုးဆင်းမှုပြိဿဘောဘဘောတရားအဲ့ဒီနှစ်ခုကိုဦးစားပေးထားတယ်ဒါကြောင့်အထက်ကရာဆရာကဒိဋ္ဌိယသုပ္ပရိဝိဒ္ဓတိအထာဒောသကာရဏဒောသပညာယသုတ္တပရိဝိဒ္ဓဖြစ်စေခံကြတယ်။သမာဓိဋ္ဌိဉာဏ်ပညာဖြင့်ကောင်းစွာထိုးထွင်းသိတယ်ဆိုတာကအထလို့ခေါ်တဲ့ဒုက္ခသစ္စာ။ကာရဏခေါ်တဲ့သမုဒိယသစ္စာ။အဲဒီဒုက္ခသစ္စာသမုဒိယသစ္စာဒီနှမျိုးကိုပညာယသုတ္တပရိဝိဒ္ဓ ဉာဏ်ပညာဖြင့်ကောင်းစွာထွင်းဖောက်ပြီးသိတယ်သစ္ဆကံကတ္တဒီမြဲအပြောနဲ့နားလည်တာမဟုတ်ကိုယ်တိုင်သိတာပါသစ္ဆကံကိုနော်ကိုယ်တိုင်သိရဲ့ဒါကဆင်းရဲနာမှာရှိနေတဲ့အရေးချင်းပဲအဲ့ဒါကြောင့်မိမိကိုယ်ကိုမိမိကသောတမန်ကိုရှင်းခဲ့တယ်ဒီပရိသတ်ဘုဘကိုသိမသိခေါ်သိသိနော်မသိဘူးလို့အဖြေထွက်ခဲ့ရင်တော့ဒီဟောဒီကအထုပါဒါလည်းရှိနော်ကဲ ဒါကပရိစ္ဆန်သမုပ္ပါကိုစုတဲ့အတွက်ကပြောတာပါအဲဒီတော့ဒီနေရာမှာပရိညာပညာ၃မျိုးဖြင့်သိရမယ်လို့ပြောတော့ပရိညာပညာတွေကဘာတွေလဲညာတပရိညာအဲ့ဒီညာတပရိညာကဘုန်းကြီးတို့ပရိစ္ဆန်သမုပ္ပါမှာအင်္ဂါပရိယရှိတယ်စနေရဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်သလနာပတ္တဝေဒနာတဏှာဥပါဒံဘောဇာတိဒရာမရဏအဲ့ဒီပရိစ္ဆန်သမုပ္ပါအင်္ဂါရတို့ကိုလက္ခဏာရတ္တပစ္စုပ္ပန်ပရထံတို့ကိုဉာဏ်ဖြင့်ကြည့်ချင်း နိုင်သေးသေးယူပါနိုင်ရင်သူလည်းဓမ္မရူပပြည့်စုံတယ်နော်ဝိဇ္ဇာရဲ့လက္ခဏာရတ္တပြစုပရပရတ္တသင်္ခါရရဲ့လက္ခဏာရတ္တပြစုပရပရတ္တအဲ့ဒါတွေအကုန်လုံးဆောက်ကြည့်ရတယ်ဒါကနံပါတ်1နော်ပြီးတော့ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုဖြစ်ပုံစတဲ့ကြောင်းကျိုးဆက်နံမှုတဘောကိုကိုယ်ရင်းမြင့်မောထွန်းကောက်သိမြင်နေထိုသိမြင်မှာဖြစ်ဆက်ပေးခံတယ်နော်ဝိဇ္ဇာတက်တဲ့သိတယ်သင်္ခါရတက်တဲ့သိတယ်လက္ခဏာရတ္တပြစုပရပရတ္တဒါကနံပါတ်1ပြည့်စုံတယ် ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံစသဖြင့်ဒါတွေကိုသိတာကသိစ္ဆပုဒ်ကံအဲဒါဝိပဿနာဉာဏ်၏အကျုပ်ကအယုံဖြစ်ကုန်သောတိတိတိတကုန်သောသင်္ခါရတရားတို့ကိုပိုင်းပိုင်းခြားခြားထိုးထိုးထွင်းထွင်းရှင်းရှင်းလင်းလင်းထိုးထွင်းသိမြင်တတ်သောဉာဏ်များဖြင့်သိတတ်သောငါတပရိညာဟူတယ်ဒီတစ်ခုပါနော်နောက်တစ်ခုကတိရဏပရိညာဝိဇ္ဇာသင်္ခါရအစရှိသောပရိစ္ဆသမုပ္ပါအင်္ဂါယအင်္ဂါ၁၂ရပ်တို့အနိစ္စအခြင်းရာဒုက္ခအခြင်းရာအနတ္တအခြင်းရာတို့ကို ဉာဏ်ဖြင့်မြင်အောင်ကြည့်၍အဟိသဟု၎င်းဒုက္ခဟု၎င်းအနတ္တဟု၎င်းစူးစမ်းဆင်ခြင်ဆုံးဖြတ်ချက်ချနိုင်သောသမထရဉာဏ်၏ဥရိယပြညာနှစ်ပါးသည်ဒီရဏပရိညာမိပရိစ္ဆသမုပ္ပါအင်္ဂါရတို့၏အနိစ္စအခြင်းရာဒုက္ခအခြင်းရာအနတ္တအခြင်းရာတို့ကိုစူးစမ်းဆင်ခြင်ဆုံးဖြတ်ချက်ဆုံးဖြတ်လျက်ပမင်းချာချာထိုးထိုးထွန်းထွန်းရှင်းရှင်းလင်းလင်းသိကြသောဉာဏ်ပညာများပင်ဖြစ်၏နော်ဉာဏ်ပညာပင်ဖြစ်သည်ဘာနာပရိညာ ယင်းပရိစ္ဆသမုပ္ပါအင်္ဂါရတို့အပြည့်တဲ့တဲ့ကိုဉာဏ်ဖြင့်မြင်အောင်ကြည့်လက္ခဏာရေးသုတ်တံတလက်စီပင်ကကြည့်ချင်နေသောရင်ကညာမဆက်၍အထက်ပိုင်းဝိပဿနာဉာဏ်တို့ဒီကပယ်သင့်ပယ်တိုက်သောကိရိတာတို့ကိုတရင်ကအဖြစ်ပယ်စွန့်လျက်သိတဲ့သိတဲ့သောပရိစ္ဆသမုပ္ပါအင်္ဂါရတို့ဤနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာကိုယ်ကိုပိုင်းပိုင်းခြားခြားထွန်းထွန်းထွန်းထွန်းရှင်းရှင်းလင်းလင်းသိမြင်တတ်သောကြောင့်မဟာနာပရိညာမည်ဒါကလောကီပြေခံ ဒါရင်လည်းဆိုတော့လောကုတ္တရာပရိညာကလည်းရှိသေးတယ်နော်။ဟောက်မှကြည့်ဘုဒ္ဓတော်ပဲ။ဒီလောကီပရိညာဒီလောကီပရိညာဟူသောပရိညာပညာဟူသောဝိပဿနာဉာဏ်တို့၏အဆုံး၌နိဗ္ဗာန်ကိုအာယုံ၍အရိယာမေတ္တရာတိသင်္ချာဖြစ်ပေါ်လာတော့ယင်းအရိယာမေတ္တရာတိပဲတဲ့ပဲတဲ့သောဆံရဆံရကိရိတာတို့ကိုသမုတ်စေတာအဖြစ်အကျွမ်းမဲ့ပတ္တဟိဤတင်တိတိုင်သောအတ္တကရတအငိမ့်တနိဗ္ဗာန်ကိုပန်းပန်းခြားခြားထိုးထွန်းထွန်းရှင်းရှင်းလင်းလင်းဖြစ်ပေါ်သည်။ ထို့အတွက်အရိယာမေတရားသည်မုဋ္ဌာအဖြစ်ပြအာဟာနပရိညာဟူသောအမည်ကိုရရှိပေသည်အရိယာမေတရားသည်အာယုံမြင့်မောက်တိုက်ရိုက်ထွင်းဖောက်သိမြင်ခြင်းဟူသောအာရမဏပရိဝေဒသဘောအဖြစ်အတ္တကရတအငိမ့်တနိဗ္ဗာန်တရားတော်မြတ်ကြီးကိုမြင့်မောက်ပြုတဲ့သည့်ထို့သောသိရနဲ့ယင်းအရိယာမေတရားကသစ္စာလေးပါးကိုမသိအောင်ဖုံးလွှမ်းထားသည့်မောဟတရားကိုလည်းအကျွမ်းမဲ့ပယ်တတ်လိုက်ထို့သောသစ္စာလေးပါးကိုမသိအောင်ဖုံးလွှမ်းထားသည့်မောဟတရားကိုအကျွမ်းမဲ့ပယ်တတ်လိုက်သည့်အတွက် ကိစ္စ၄ပါးလုံးကိုသိခြင်းကိစ္စလေးတစ်ပါးဒီပြီးစီးသွား၏ယင်းတို့ကိစ္စတိတိအဖြစ်အရိယသစ္စာကိုသိမှုကိုအတ္တမောဟပရိဝေဒဟုခေါ်ဆိုပေသည်ထိုတွင်အရိယမေတ္တရားသည်အာရမဏပရိဝေဒသဘောအဖြစ်အတ္တမောဟပရိဝေဒသဘောအဖြစ်နိရောဓအာရမဏပရိဝေဒလို့လည်းခေါ်တယ်အတ္တမောဟပရိဝေဒလို့လည်းခေါ်တယ်အဓိပ္ပာယ်တော့ပြီးတယ်နော်နိရောဓသစ္စာကိုသိတဲ့ရင်အာယုံပြုပြီးသိတာကနိရောဓသစ္စာဖြစ်တဲ့အိဋ္ဌာန်နော် ဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာတို့ကိုအတ္တမောဟပရိဝေဒသဘောအဖြစ်ကြည့်သူကအတ္တမောဟပရိဝေဒဆိုတာဒုက္ခသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုဖယ်လိုက်တယ်ဖယ်လိုက်တဲ့အတွက်သိခြင်းကိစ္စသမုဒယသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုဖယ်လိုက်တယ်ဖယ်လိုက်တဲ့အတွက်သိခြင်းကိစ္စမေဃသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုဖယ်လိုက်တယ်ဖယ်လိုက်တဲ့အတွက်သိခြင်းကိစ္စနော်ပြီးတော့တိုက်ရိုက်သိလိုက်တာကတော့ဘာလဲនិရောဓသစ္စာ အတ္တမောဟသဘောအပြည့်ထိုးထွင်းသိလိုက်တာကတော့ဉာဏ်နဲ့သစ္စာကိုမှပေါင်းလိုက်တော့သစ္စာ၄ပါးနောက်တစ်ခုဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာတို့ကိုအတ္တမောဟပရိဝေဒအပြင်တိထို့ကြောင့်အရိယမေတ္တရားတိဒုက္ခသစ္စာအမိယတိပရိစ္ဆာသမုပ္ပါအင်္ဂါရတို့နှင့်သမုဒယသစ္စာအမိယတိယင်ပရိစ္ဆာသမုပ္ပါအင်္ဂါရတို့၏အချင်းချင်းကြောင်းကျော်ဆွံ့ွယ်ဖို့သဘောတရားကို ဘောတရားတို့ကိုပြည့်ခြင်းကိစ္စပြည့်စုံသွားသည့်ဤအကြောင်းပရိယေအဖြစ်ညာတပရိညာဟူသောအမိကိုလေးရရှိပြီဒါတော့ပရိယေပဲနော်တကယ်တမ်းသူသိတာကတော့နိဗ္ဗာန်ပဲနော်ဒါပြင်းနဲ့နိဗ္ဗာန်သိတဲ့အခါမှာဒီအရိယာမတရားကဒုက္ခသစ္စာသမုဒယသစ္စာတွေကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်လိုက်တဲ့အတွက်ပြည့်ခြင်းကိစ္စကအလိုလိုဤပါအဲအဲ့လိုအကြောင်းပရိယေအဖြစ်ညာတပရိညာ သဖာရိယမေတရားတိဒုက္ခတိစ္ဆာတရားသမိရတိစ္ဆာတရားတို့၏အနိစ္စချက်ဒုက္ခချက်အနတ္တချက်တို့ကိုမသိအောင်ဖုံးလွှမ်းထားသည့်မောဟတရားကိုလည်းအကျဉ်းမဲ့ပြတတ်လိုက်ထို့ကြောင့်ဒုက္ခတိစ္ဆာသမိရတိစ္ဆာအမိယတိယုံနာကြောင့်ကြောင့်သင်္ခါရတရားတို့၏မဏိပရိစ္ဆသမုပ္ပါတရားတို့၏နိစ္စအခြင်းရာဒုက္ခအခြင်းရာအနတ္တအခြင်းရာတို့ကိုစူးစမ်းခြင်းဖြင့်ဆုံးဖြတ်ခြင်းလုပ်ငန်းကိစ္စလူကြီးကြီးကြီးဖြစ်သွား၏ထို့ကြောင့်အရိယာမေတ္တရားသည်ဤအကြောင်းပရိယေအပြင်ဒီနာပရိညာဟူသောအမိကိုလိရရှိပေသည်နော် ဤကလောကုတ္တရာပညာ၃ပါးဒီကကလောကုတ္တရာပညာ၃ပါးဤသို့လောကီပညာလောကုတ္တရာပညာတို့ဖြင့်ကြောင်းကျွတ်ဆက်လက်မှုပရိစ္ဆသမုပ္ပါသဘောတရားတို့ကိုကိုယ်တိုင်မျက်မှောက်တွင်ဖို့သိရှိပါမှသာလျှင်အနုဘောဓတိပရိဝေဒတိဟုခေါ်ဆိုနိုင်ပေသည်ထို့သောအနုဘောဓတိပရိဝေဒပရိဝေဒတိတို့ဖြင့်ယင်းကြောင့်ကြောင့်ဆက်လက်မှုပရိစ္ဆသမုပ္ပါသဘောတရားတို့ကိုအတိအကျသိရှိပါမှသာလျှင်သံဃာဝဆင်းရဲ့ဒုက္ခကြီးမှ လက်လက်ကြီးဘောဝါကြီးကျော်လလွန်မြောက်နိုင်ကြီးဖြစ်ပေသည်ဤကအထက်ကမဟာနိဒနသုတ်တာကောင်းလို့ချက်ဤဆိုလိုရင်ဒီပဲကြီးနော်အဲဒီမှာအောက်မှာပါပါတဲ့အနုဘောဓကရာနော်အနတုဘောဓာတိငန္ဓပရိညာဝတိနအနတုဘုဒ္ဓနာအပရိဝေဒာတိတိရဏပရဘာဟနာပရိညာဝတိနအပရိဝေဇနာနာမရူပပိစေတောတတ္တကပစ္စပြေဘောနပထမပိဤဝေဒမတ္တိနအရှင်ကပထမဆုံး နှလုံးသွင်းယုံပြဖြစ်မပြီးပါဘူးတဲ့နော်အထာဂောတတအပရာပရာညာနုပါတိတင်ကြီးလေတင်ကြီးဒေနအနုအနုဘုဇနေနဒီခါမျိုးဆိုထက်ကထက်ကဖြစ်ပါပဲဒီဉာဏ်နှစ်ပါးကပြည့်စုံပါတယ်နော်ဘုဒ္ဓဘိယဘာဝပဏဓာတ်တင်တော့ညာတပရိညာဝတိနအနနုဘုဇရာတိအာဟအဲ့ဒီနှစ်မျိုးမရှိရင်တော့ကောင်းကျိုးဆက်တယ်မှုပြိဿပုဗ္ဗဘောဓရားတွေကိုမသိဘူးလို့ခေါ်ဆိုပါတယ်မသိတဲ့ပုဂ္ဂိုလ်တွေဟာ ဘယ်သန္တရာမှလည်းမလွတ်မြောက်နိုင်ဘူးကျွင်းတဲ့သန္တရာမှလည်းဘယ်လိုမှမလွန်မြောက်နိုင်ဘူးဆိုပြီးတော့ဒီလိုဆက်ရှင်ကိုဟောတော့မှာနော်အဲဒီတော့ဒီဟောတဲ့တဲ့အတွက်မိမိတို့ကပြိဿသမုပ္ပါကိုတော့လက်တွေရှုတော့အဲဒီလိုရှုလိုက်တဲ့အခါမှာသူကရှင်အနန္ဒကုဏကမတင်တဲ့ရှုသွားတာကလင်းကြီးနော်အဲဒီလင်းကြီးကိုအထကရာမြတ်ကတော့ဟို ဝန်လိဟာရကနေရာလေးခေါ်ပါတယ်နော်အဲ့ဒီဒီလန်းနဲ့ရှင်းပြဟောရှင်းပြထားတယ်မျိုးသားတယောက်ကတော့တဲသွားပြီးတော့နွယ်ခွေတယ်ဆိုကြနွယ်ကိုလိုက်ရှာလိုက်တာသူကအရင်ကိုစတွေ့အရင်စတွေ့တော့အရင်ကနေနွယ်ကိုဖြတ်လိုက်ဖြတ်ပြီးတော့ဒီပြေးပြေးချောက်တော့ပြီးအခြားကမှလူတော့ဖြတ်ကြည့်ပြီးပုံပုံလို့မရဘူးနော်နောက်မျိုးသားတယောက်ကျတော့သွားရှာလိုက်တဲ့အခါသူကအဖြတ်ကတော့ဒီတွေ့ ရတွေ့ရင်လည်းအပြားကနေကိုလိုတော့ကြက်ယူပြီးတော့အရင်အထိတွားရင်လည်းချက်တော့သုံးမယ်ဆိုသုံးလို့မရဘူးလားအဲနောက်မြို့သားတယောက်ကတော့သူကအလေကဆက်ပြီးအလေကတည်းကအလေကနေသူတိုင်းလိုချက်ပြီးတော့ဟိုဘက်အရင်ဘက်အကြည့်ယူပြီးသုံးလိုက်သုံးလို့မရဘူးလားနောက်မြို့သားတယောက်ကတော့သူကအလေကပဲတွေ့တယ်ဒါပေမဲ့သူကအရင်ဘက်ကသိနေတယ်အခြားဘက်ကြိုက်တော့အခြားဘက်ကြည့်ယူပြီးသုံးသုံးလို့မရဘူးလားအဲဒီပုံစံနော်တိရစ္ဆာန်သမုပ္ပါကိုနည်းနည်းနဲ့ဟောတာ ကိုကြိုက်တဲ့နည်းကိုရှုထိုင်ပါလေဒါပေမဲ့နောက်တနည်းကတော့ဒီမှာပစ္စမနည်းဆိုပြီးတော့လတ်ထားတာဒါကတော့ဟိုတယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးကပြိဿမီရာမဲ့ပါဠိတော်စာမျက်နှာ90 51မှာဟောထားတာပါဘုန်းကြီးကပြောနေကြဖြစ်တဲ့အတိတ်ကအကြောင်းတရားကဘယ်လိုလဲ၅ပါးဝိကသင်္ခါရအဝိဇ္ဇာတဏဥပါဒသင်္ခါရကံပြစ္ဆုတ်ပံအကျိုးတရားကဝိညာဉ်နာယောသရဏဖတ်တာဥပဒနာပြစ္ဆုတ်ပံအကြောင်းတရား၅ပါးက အဝိဇ္ဇာသင်္ခါရဒနာဥပါဒဝိဇ္ဇာဒနာဥပါဒံသင်္ခါရကနော်အနာကအကျိုးတရား၅ပါးကဝိညာဉ်နာယုတ်တရဏဖတ်ကဝေနာဆိုပြီးရှင်သာရိပုတ္တရာကရောမြတ်ကြီးကပြည်နာကြမြတ်မှာဒီလိုထင်ရှားပြီးဟောထားတယ်နော်အဲ့ဒီဟောထားတဲ့ဤစနစ်နဲ့ဘုန်းကြီးတို့ပရိသတ်မုပ္ပကိုမကျွမ်းကျင်သေးတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့စပြီးသင်ပြပါမယ်နော်သင်ပြလိုက်တဲ့အချိန်ခါမှာ တိစ္ဆာသမုပ္ပါရှုတော့မယ်ပုဂ္ဂိုလ်ကဘာလို့ကလဲသတိပ္ပံဒေဝနာတော်ကိုပြန်စဉ်းစားကြည့်နော်ဒီအချိန်ကဝိပဿနာပိုင်းစကူတော့ဘာခေါ်လဲဣဇဒံဝကာယကာယ ानु ပတိဝိရတိစသည်ဖြင့်ဣဇဒဗိဒရူပကာယနာမကာယတွေရှိခိုင်းဗိဒကိုမရှိတဲ့ဗိဒမှာတည်ရှိတဲ့ရူပကာယနာမကာယကိုမရှိတတ်တဲ့ပုဂ္ဂိုလ်ဒီပရိစ္ဆေမဟုတ်ပါဘူးလို့မရတဲ့အတွက်ဣဇဒဗိဒရုပ်တည်နာနေပြန်သိကြည့်ရနော် အဲ့တော့ဒီလိုယုတ်ဒီနာနေပြန်သိစီတဲ့အပိုင်းမှာဒီနည်းကနေအဝေးအတိအမအနည်းမှာယုတ်ပြန်နံတရားတွေသိစီပြီးပြီးနည်းနည်းလေးခဘဝေးလေးယုတ်ပြန်နံတရားနံသိစီရတယ်နည်းနည်းခဘဝေးယုတ်ပြန်နံတရားနံသိစီရတယ်ဟိုဒေါရိုက်၆ပါးလုံးသိစီရတယ်နော်အဲ့ဒီကနေ့ဆိုတော့ဒီဖန်မြတ်ကလေးကြည့်ရဖြစ်လို့အတုကဘယ်တော့ဝေးတယ်က ဥပဒေကခဝေးမှာရှိတဲ့ယုံနာကိုမသိသိတတ်တယ်ဟောအတိတ်နံကိုယုံနာကိုနှံသိသိဖို့ဆိုတာဘယ်လိုနည်းဖြစ်အဲဒါကြောင့်ဒီအစ္ဆဒဗိဒယုံနာသိသိတဲ့လုပ်ငန်းကိုပြီးတော့တော်တော်ဆက်ကြတာလေးသင်ပြရခဝေးဝေးအကြည့်ရှုလို့ရှုလိုက်တဲ့အခါအလေးရောင်ကသွားပါနော်ဒီအလင်းရောင်တွေကဟိုအဝေးအထိထွက်လိုက်တော့အဝေးမှာတည်ရှိတဲ့ရုပ်တည်နာနေကိုသိသိတဲ့သိသိလို့ရပြီရှင်းရှင်းလင်းလင်းမြင်ပြီဆိုရင်တော့ အဲ့ဒီပုဂ္ဂိုလ်ကိုဘုန်းကြီးတို့သင်ပြတာကတော့အာဟာရသုတ်တံဒေသနာမှာဖျက်ဆီးမှတ်ထားတဲ့နည်းစနစ်ပဲ။အာဟာရသုတ်တံဒေသနာမှာကတော့အလေကောင်ဖြစ်တဲ့ကိလေသာဝင်တဲ့ကာမဟုတ်ကနေစပြီးတော့ရင်းပိုင်းကိုသွားတဲ့စနစ်။အဲ့ဒီစနစ်နဲ့မြတ်စွာဘုရားကအာဟာရဟိုဤဒနာဝေကမေဘရိပမှာအာဟာရသုတ်တံမှာဟောထားတာလေ။အဲ့ဒီစနစ်ကိုဘုန်းကြီးတို့များသောအားဖြင့်အသုံးပြုပါနော်။အသုံးပြုလိုက်တဲ့အချိန်ကကျတော့ အဲဒီပြစ္ဆုတ်ပေါ်မှာကိလေသာကိုကာမကိုအရင်စသိကြည့်ရတယ်ဘယ်လိုသိကြည့်လဲဒီကြီးတွေလူမကြီးကိုဖတ်ဖြစ်ရှင်တယ်ဘယ်လိုလဲဟင်ဖတ်ဖြစ်ရှင်တယ်ကြီးနေတယ်ကြီးနေတယ်သူတို့ပြောလို့မရဘူးဘုရားဘာလို့ဘုန်းကြီးကနမူနာလေးတစ်ခုပြောမယ်အနာဂတ်မှာဉာဏ်ဘဝကိုအလိုရှိထားတော့ဒါနမူနာပါတကယ်ဖြစ်ရမယ်လို့မဆိုလို့ဘူးဒီအနာဂတ်ရဲ့အရှိခါကဒါသူ့ကအနည်းငယ်အထင်မှားတယ် န္ဓာကြီးကိုရှင်အောင်လုပ်တယ်လို့သူပြောတယ်။အဲဒါကတော့ကိုရှင်ခြင်းနဲ့ရှင်လို့ရတယ်ကိုခြင်းနဲ့ကိုလို့ရတာ။ရှင်ခြင်းနဲ့ဆိုတာကတော့အနာဂတ်ကဝိပစ္စုပန်ကိုဝိပဿနာရှုနေတာပစ္စုပန်ခန္ဓာ၅ပါးအပေါ်မှာဒိဋ္ဌိကဉာဏ်ခေါ်ပါတယ်ကအဓိကနော်။ဤဝိညုံမုံဆက်ဆုံနေတဲ့ဒီဉာဏ်ဒီပေါ်အောင်ရှုအလားတူပဲအနာဂတ်ကိုရှုလိုက်တဲ့အခါလဲအနာဂတ်ခန္ဓာ၅ပါးအပေါ်မှာဤဝိညုံမုံနေတဲ့ဒီအဋ္ဌိဉာဏ်ဉာဏ်ဖြစ်ပေါ်အောင်ရှုတယ် အတိတ်ကိုရှုတာလည်းဒီနည်းပဲအဲ့ဒီလိုညင်းွင့်ယုံမုန်းတာနဲ့အနန္တဘာလို့ဖြစ်ပေါ်တာကကိုကတကယ်ယုံမုန်းရင်ပြောဘုဒ္ဓမာကတော့ဘုန်းကြီးတို့ပြိဿသမုပ္ပါရှုတဲ့ဖြစ်တဲ့ဝတ္တနိတိတကုသိုလ်ဒီကဒါလင်မနာကိုလက်ပတ်စီတာဖြစ်တယ်ဝိဝတ္တခေါ်တဲ့နိဗ္ဗာန်ကိုရည်မြော်ပြီးပြည့်စုံပြည့်စုံနေတဲ့ကံတွေကတော့သံဃာကိုမလည်းပတ်စေ။ဒါလို့အဖြစ်နော်။မလည်းပတ်စေတဲ့အတွက်ကြောင့်သန္တရာဝုတ်ကိုလည်းပတ်စေတတ်တဲ့ကံတစ်ခုကိုဘုန်းကြီးတို့ကစပြီးထူထောင်ခင်းရတယ် ဒီလိုယောဂီကတော့မပြောပါဘူးအင်းရှက်နေတယ်ဒီမှာလည်းပြောရမှာလေအဲဒီတော့ဘာစုတောင်းတယ်လို့မေးရင်လည်းဒီလိုကတိတ်မပြောတကယ်ဘုရားကပဲတင်ပေးပါမယ်ဆိုပြီးတော့ဒါအနာကမှဉာဏ်ဖြစ်နေတဲ့ဆိုရင်ဟန်ဖို့ဆုတောင်းဒီလောက်ရှင်ဖြစ်နေဆိုတော့ဒီလောက်ရှင်ဖို့ဆုတောင်းကိုကြိတ်တဲ့ဘုရားဒီကိုဆုတောင်းလိုက်နော်ဘယ်လိုဆုတောင်းမလဲလို့မေးပြန်ရှိတရားမထိုင်ခြင်းလေးမှာသီတော်ရှိရင်လည်းသီတော်ပေါ့ရုပ်ဘွားတော်ရှိရင်လည်းဘုရားရှင်ရုပ်ဘွားတော်ရှိမှာဖန်ဖြစ်ဖြစ်စီမီဖြစ်ဖြစ်ရေစမ်းဖြစ်ဖြစ် ဟုတ်ပြီဆိုတော့လူပြည့်တဲ့အချိန်ကမှအနာဂတ်မှာဉာဏ်ဖြစ်ရပါလို့တော့ဖို့အနာဂတ်မှာဒီလက်ရှင်ဖြစ်ရပါလို့တော့ဖို့အမျိုးသမီးဖြစ်ရပါလို့တော့ဖို့အမျိုးသားဖြစ်ရပါလို့ဆုတောင်းတယ်နော်အဲ့ဒီဆုတောင်းနေတဲ့စိတ်အစဉ်နဲ့လူတန်းနေတဲ့စိတ်အစဉ်ကိုလည်းအမှတ်သားထားထားပြီးတော့ပြန်တရားထိုင်လိုက်တရားထိုင်လိုက်တဲ့အခါမှာအစ္ဆဒပိတယုံနဲ့ပြန်သိကြည့်လိုက်အဲ့ဒီလိုသိကြည့်တဲ့အပိုင်းမှာတော့ဘုန်းကြီးတို့များသောအဖြစ်သင်ပေးတာကတော့ မထယန္တိကပုဂ္ဂိုလ်ဖြစ်ခင်တယ်ဆိုရင်တော့ဇန်တမပတ္တိကိုဦးစားပေးပြီးသိသိခိုင်းအကြောင်းကဒီဇန်တမပတ္တိကိုရှုလိုက်အလင်းရောင်တော့ပိုအကောင်းတာအလင်းရောင်ပိုအကောင်းမှသူကဒီပြိဿဘုဂ္ဂိုလ်ကိုရှုတဲ့အခါမှာချိုးပေါ်ကြဉာဏ်နဲ့ယုံနာနေကတော့ဒိဋ္ဌိဖန်မြောက်စွာဒိဋ္ဌိခါပြီးဖြစ်တဲ့အတွက်ခဏသက်ဆိုင်ခံပိဿနာပိဿကုဏကဇန္နတရားတွေကိုဥစားပြီးသိသိတယ်။သောဖို့ကုသိုလ်သောဝိတ္တိတွေကိုဥစားပြီးသိသိခိုင်းတယ် သိသိပြီးတဲ့အချိန်ကကြတော့မှမိမိရဲ့အနိကဆုံးအရိယာဘုရားရှိခဲ့တဲ့ယုံနာကိုပြန်ပြီးသိသိထိုင်တယ်။အဲဒီလိုသိသိလိုက်တဲ့အခါမှာခုနကဖြစ်တရားမှာစူတောင်းပန်ထွားပြီးတော့ကောင်းမှုကုသိုလ်ပြုနေတဲ့ပုံကိုမြင်အောင်ပြန်လှမ်းကြည့်ခိုင်းတယ်။ကြည့်လိုက်လို့ဒီပုံကိုတွေ့ပြီးဆိုရင်အဲ့ဒီပုံမှာတည်ရှိနေတဲ့ဓလေးဘက်ကိုစသိသိရပါတယ်။သိသိလိုက်တဲ့အချိန်ခါမှာခလက်အမှုမျိုးဖြစ်သွားပြီ။ဘာရ6ပါး42ခုထားတာကိုရုပ်တည်ထပ်ခွဲလိုက် ခံခွဲပြီးတဲ့အချိန်ခံကြတော့မှအဲ့ဒီဘုရားရှင်မှာကောင်းမှုကုသိုလ်ပြုနေတဲ့ပုံရဲ့အရိယဝတ္ထုဝင်မနောကြီးကိုနှံပြီးထိုးဆက်တယ်။ထိုးဆက်နေတဲ့အချိန်မှာရှစ်ဘက်ရှစ်ဘက်ဆိုတာကခန္ဓာကမသိခင်ရှစ်ဘက်လူပြည့်တဲ့နောက်ပိုင်းအဲ့ဒီယုံနာမျိုးကိုခေါက်တစ်ခေါက်ပြန်ဆက်ခတ်တဲ့အခါသိကြည့်ပြီးသိကြည့်လိုက်တဲ့အခါခန္ဓာကသူစွန်းကောင်းပန်ထွန်နေတဲ့စိတ်အစဉ်လေးတွေပေါ်လာတယ်။ခန္ဓာကယဟန်ဖို့ဆူကောင်းနေဆူကြဖို့ဆိုနော်။ဒီလိုနာမည်ကျော်ဖြစ်တဲ့ ကျေးဇူးတော်ကြီးဆိုတော့လေဣဂရိကဓမ္မဘာနာဂာရိကဖြစ်တော်မူတဲ့မြတ်မန္တတော်ဘုရားကြီးကတော့ပါလို့တယ်အရင်များများနဲ့အမြတ်ကလေးနည်းနည်းပဲပြီးလို့ဆိုပြီးတော့ဒီဝေရုတပင်မှာသူကတရားတစ်ပုဒ်ခေါ်တော်ဟာဒီလေးလာတယ်သူပြုတ်နေတဲ့ကောင်းမှုတွေကသိများတယ်ဒါပေမဲ့သူလိုချင်တာကဓမ္မဂရိကနဲ့သာဟုတ်တယ်မဟုတ်လားအဲ့ဒီပုံစံလိုပေါ့ အနာဂတ်ဘဝမှာမိမိကယဟန်ဘဝအလိုရှိတယ်ဆိုရင်ယဟန်ဘဝပေါ့နတ္တဘဝဓမ္မဂရိကနတ္တဘဝအလိုရှိတယ်ဆိုရင်ဓမ္မဂရိကနတ္တဘဝပေါ့အဲဒီလိုဆုတောင်းတာအဲ့ဒီစိတ်အစဉ်လေးကပြန်ပေါ်မပေါ်ရှစ်တို့ကြီးနောက်ဆုံးကြီးတကယ်ဟုတ်မဟုတ်အန်ကြီးကြီးလိုက်တဲ့အခါမှာဘုရားကယဟန်ဘဝကိုဆုတောင်းခဲ့တယ်ဆိုရင်ယဟန်ဘဝကိုဆုတောင်းနေတဲ့စိတ်အစဉ်လေးကိုပြည့်အဲ့ဒီမှာနည်းနည်းလေးပြန်စဉ်းစားကြည့်မလေးရတဲ့ထက်ကထက်ကတွေ့ပြီးနော် မသိတဲ့မသိလိုက်တဲ့ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာပြမသတိဖြင့်သိပြီးသိတဲ့သိလိုက်တဲ့ခန္ဓာ၅ပါးယုတ်တရားနှံတရားတွေမိစ္ဆာတရားဒုက္ခတရားအနတ္တတရားတွေကိုမသိဘူးဆိုရင်ဒီမသိဖို့ဒီခါလဲအရှိကဒါကိုနားလည်ထားဖို့လို့ယဟန်လို့သိနေတဲ့အရှိကောဝိဇ္ဇာဟမ်ယောသလို့သိတယ်ဝိဇ္ဇာပဲအမျိုးသမီးလို့သိတယ်ဝိဇ္ဇာအဲ့ဒီအရှိကအဝိဇ္ဇာနော် ဒီအဝိဇ္ဇာကလည်းအဝိဇ္ဇာတစ်ခုတည်းမဖြစ်ပါဘူးเนาะဒါအလုံးအဓိကဆင်းဆိုတာဒါလည်းနော်မောဟကမောဟတစ်ခုတည်းဘယ်တော့မှမဖြစ်ဘူးရှင်ပဲစိတ်ကြီးကြီးနဲ့အများရန်တွေ့ပြီဖြစ်လိုက်တဲ့အခါမှာလည်းဝိသိခေါ်တဲ့စိတ်ဓာတ်နေရာမှာလမ်းကြောင်းတင်ဖြစ်ဒီနေရာမှာအကျိုးပေးမဲ့ဝိသိကတော့မနောဒရဝိသိနော်အဲဒီမနောဒရဝိသိကိုဥစားပေးပြီးတင်းကြည့်လိုက်တဲ့အခါမှာဒီအဝိဇ္ဇာမှာဖြစ်စေတဲ့အမှုဘလောက်ကြီးတဲ့လေးကံနေအောင်ရှိတယ်ဒါမှသူကတင့်ကိုလှမ်းကြည့်တဲ့အခါကိုယ်ပဲပြန်ဆန်းထားတယ်နော်တဏှာ ဒီယဟန်ဘဝကိုသုံးဖို့ဓမ္မဂရိကနတ်ဘဝကိုနှံတွေ့တန်နေတဲ့ဟောဒီတဏှာကလည်းအဝိဇ္ဇာနဲ့တွဲပြီးဖြစ်တာလည်းရှိတယ်။အဝိဇ္ဇာနဲ့တော့အမြဲတမ်းတွဲပါတယ်။ဒါပြင်းနဲ့ခုဒီပရိစ္ဆာသမုပ္ပါပိုင်းမှာတော့ဉာဏ်တော်အဖြစ်စိတ်တက္ကနာခြားတယ်။စိတ်တက္ကနာခြားတယ်ဆိုတော့တဏှာအဝိဇ္ဇာမပါပဲဖြစ်တယ်လို့ဘုန်းကြီးဆိုလိုဘူးနော်။တဏှာဖြစ်ပေါ်အောင်ကျေးဇူးပြုပေးတဲ့အဝိဇ္ဇာနဲ့တဏှာနဲ့ဟာဉာဏ်တော်အဖြစ်စိတ်တက္ကနာခြားနေတယ်။ဉာဏ်တော်အဖြစ်တော့သူကဝိသိစဉ်ခြားတာနော်။ ဟန်လို့သိပြီးတဲ့အခါမှာယဟန်ဘုရားကိုတက်တက်တက်မဲ့တယ်မဂ္ဂရိကနန္ဒလို့သိပြီးမှမဂ္ဂရိကနန္ဒဘုရားကိုတက်တက်တက်မဲ့အဲဒါကြောင့်အတိမမှုအဝိဇ္ဇာနဲ့ဒီတဏှာတို့ဟာဝိသီခြင်းများတော့ဝိသီခြင်းနဲ့ခြားနာပြီးအဲ့တဏှာကိုဉာဏ်ကြည့်တဏှာကလည်းတဏှာတစ်ခုတည်းမဖြစ်ဘူးအဝိဇ္ဇာလည်းပါတယ်နော်မောဟလည်းပါတယ်မောဟမပါဘဲနဲ့ဖြစ်လို့ရတယ်အဲ့ဒီမှာလည်းညီကုံရအဖြစ်တော့အဝိဇ္ဇာက20ဖြစ်ခဲ့ရင်တဏှာမှလည်း20ပဲသို့တော့ဒီခြင်းတကဖြစ်တာကိုတော့တဏှာလို့ခေါ်ပြီးခိုင်မြဲနေတဲ့ တဏှာကြတော့ဥပါဒဏလို့ဒီမှာခေါ်တော့နော်သူကဒီရင်ဒီခါရင်သူကစိတ်ထဲမှာသူအာယုံဖြစ်တာပုံဒီဘာမျိုးဆိုဆက်ဆက်ဆက်ဖြစ်နေအဲဒီဥပါဒဏကလည်းခုနကတဏှာနဲ့အလားတူတဲ့အလုံး20ပဲအဲဒီဝိဓိစိတ်အစဉ်လုံးကိုမြင်ကြည့်တဲ့အခါမှာခုနကဗန္ဓုရဲတော့မဟုတ်ရေတန်းလူရဲတော့မဟုတ်ကြည့်ကြည့်အဲလူနေတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့ကုသိုလ်ဆောင်ဝိဓိစိတ်ကိုပြန်သိကြည့်ကြည့်ရသိလိုက်တဲ့အခါမှာ နောဒရဝဇ္ဇမကခုနကဒီဘုံရအတိုင်းမျိုးစိတ်စိတ်ကြည့်ဆန္ဒလုံးဇောဒီမှာပြုကြတော့30ရင်ကုသိုလ်ဇောဝိတိဖြစ်တယ်30လေးလည်းအကြည့်များတော့ရှိဒီလေးဝမ်းမြောက်ဝမ်းသာနဲ့သူတန်းပူဇော်နေတာမှန်ခဲ့မယ်ဆိုရင်ဗံပီတိဘုံလုံးပါတယ်သောမနတဖြစ်စိတ်စိတ်လေး30လေးလုံးရှိတော့ဆောင်းသေးပြီစိတ်ပြီးဝမ်းမသာဘူးဆိုရင်တော့ဥပက္ခသဘောဖြစ်တဲ့အတွက်စိတ်စိတ်လေး30လုံးဖြစ်နေရှင်တယ်ဉာဏ်တော့အများသောဖြင့်အားရပါတယ်နော်ဒါကဒီကောင်းမှုဆိုဒီလိုအကျိုးရမယ်ဆိုတဲ့အသိဉာဏ်တွေကတော့ရှိတယ် အဲ့ဒီစိတ်စိတ်တွေကိုသိသိပြီးရင်ဒီ34ဟုတ်ကော33သောစိတ်စိတ်တွေကသင်္ခါရဒီသင်္ခါရတရားတွေကသူကအနိစ္စဖြစ်ပြီးတာနဲ့ဖြစ်ပြတ်တော့ပြီမဲ့လို့ဝိဘက်နံတရားတွေကိရိယာနံတရားတွေလို့နော်သောအင်သတ္တိဒီဆုံးတရားမထားစေခြင်းနဲ့ဖြစ်ပြတာတော့မဟုတ်ဘူးနောက်တစ်ချိန်ခါမှသူမျောလင့်တောင်းတနေတဲ့ယဟန်ဘုရားသို့မဟုတ်မဂ္ဂရိကနတ်သားဘုရားဆိုတဲ့ဒီဘုရားကိုသို့မဟုတ်အမျိုးမျိုးဘုရား ဒီဘဝကိုဖြစ်စေနိုင်တဲ့စွမ်းအင်ကမ္မတတိကိုယုံနာအစဉ်မှာပြုနှံပြီးမှချုပ်တာသို့တော်အဲ့တတ္တိလေးကိုမြင်အောင်ရှာဒီတတ္တိကဘလို့မြင်မလဲအဲ့ဒီသင်္ခါရလောကလေးကိုခက်ခက်ခက်ခက်ရှိတယ်ရှိလိုက်ရင်သူချုပ်ပြသွားတဲ့ကံမှာတန်ရတဲ့စွမ်းအင်လေးကိုမြင်အောင်ကြည့်ရကြည့်လိုက်တော့အဲ့ဒီစွမ်းအင်လေးကိုဒီမှာပြစ်ဆုံးဘဝမှာဆက်ဆက်ဘောပေါက်ပြီးဆိုရင်တကယ်ဖြစ်မဖြစ်ဘူးသိရအောင်ဟိုအနာဂတ်ကိုနှမ်းကြည့်တယ်ဒီဘောတွေကအနာဂတ်ရောက်နိုင်တယ်သိပြီးသားတယ် ဟိုဖြစ်ပြီးတဲ့ဒိဋ္ဌိခါပြီးတာကိုယ့်ဘက်ကိုလှမ်းကြည့်လိုက်တဲ့ဒီဘဝတေကဏိကလမနာတနာကောမှာဝိမနောဒီမှာဒီအကျိုးပဲမဲ့ကံအာယုံပြန်ထင်မထင်ပြန်ကြည့်ရကြည့်လိုက်တဲ့အချိန်ကမှဒီအကျိုးပဲမဲ့ဘုရားစီရီတော်လဲပေါ်ကြည့်ပေါ်မယ်လူနေတဲ့ပန်းတော်လဲပေါ်ကြည့်ပေါ်နေတယ်အဲ့ဒါသုတောနေတဲ့ကုသိုလ်ဇောဝိတိစိတ်အစဉ်နေတော်လည်းပြန်ပေါ်ခြင်းပေါ်လာတယ်ဟုတ်မလားသုတောနေတဲ့ကုသိုလ်ဇောဝိတိစိတ်အစဉ်နေကတော့ကံလို့ခေါ်ပါတယ်နော်ကံအာယုံထင်တယ်ဘန်းပေါ်ရင်ကမ္မနိမိတ်အာယုံပေါ့ဟုတ်တယ်မလား တတိနမိတ်ကတော့နော်မိမိအနာဂတ်မှာဟန်ဘွားလို့ပြောခဲ့ရင်တော့အဲဒီဟန်ဘွားအာယုံပေါ်ပြီးပေါ်တတ်တယ်နော်ဓမ္မဂရိကနတ္တဆိုရင်လည်းဓမ္မဂရိကနတ္တအာယုံတွေငါပေါ်ပြီးပေါ်တတ်တယ်ဒါကတော့ပရိနိဗ္ဗာန်နော်အဲ့ဒီလိုပေါ်လိုက်တဲ့အခါမှာအဲ့ဒီကံကြောင့်ဟိုဘက်အနာဂတ်ယုံနာဖြစ်မဖြစ်ကိုတခါတစ်ဆင့်ပြန်ကြည့်တယ်ကြည့်လိုက်တော့အနာဂတ်ယုံနာတွေဖြစ်တာကိုသဘောပေါက်တဲ့ပုဂ္ဂိုလ်ကအတိတ်ကိုလည်းပြန်ရှင်းရှင်းနေတာကျွလိုက်တဲ့ခါမှာခုနကအစ္ဆဒဗိဒယုံနဲ့လုတ်ဒီနဲ့ပြန်သိသိပြီးတော့ခုနကမိမိဆူတောင်းခဲ့တဲ့စိတ်အစဉ်ကိုပဲပြန်ပြန်သိသိရတယ် ဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီကိုသတိတကျရှုတတ်ပြီဆိုရင်အဲ့ဒီမှာအဝိဇ္ဇာတနာဥပါဒံဆိုတာလည်းဒါဉာဏ်တရားတွေပဲဟုတ်တယ်မလားသင်္ခါရကံဆိုတာလည်းဉာဏ်တရားတွေသူတို့ကဉာဏ်တရားမိယဝုထုယအရိယ54 54မျိုးသောယုတ်တွေကယုတ်တရားဒီမှာယုတ်တရားဉာဏ်တရားဆိုတဲ့တရား အဲ့ဒါသိသိလို့အောင်မြင်ရှစ်ဘက်တို့ကြီးယုတ်တရားနန္တရားမိလကယုတ်တရားနန္တရားမိလကယုတ်တရားနန္တရားစသဖြင့်တဖြည်းဖြည်းယုတ်တရားနန္တရားလို့ရှုတော့တာဒီဆုံးယောဂီတွေကတော့အဲ့ဒီပုံလေးကတဖြည်းဖြည်းငယ်ငယ်ငယ်ငယ်သွားတာကိုသွားကြည့်ဒီလိုယောဂီတွေကတော့အဲ့ဒီကလေးဘွားတော်ကမကျင်တဲ့လို့ခြေဆောင်ခဲ့တဲ့ပုံလေးတွေတော့လာလာထင်းတယ်အဲ့ဒီပုံလေးထင်းနေရင်ဘာလို့ကအဲ့ဒီပုံမှာတည်ရှိတဲ့ဓာတ်လေးပါးကိုသိသိပါသိသိပြီးတော့ သမာဓိကိုထူထောင်လိုက်ခံတဲ့ယုတ်ကလအကုန်ကြီးတွေစစ်စစ်တွေ့ပါဒီချိန်ကမှသမာဓိကကောင်းတယ်အကြိမ်လိမ့်ကြည့်လို့မရရင်တော့ခုနကသံသမာဖတ်ကိုသင်တော်ဝင်စားပြရနော်အဲဒီလိုသုဒ္ဓဆံကိုဆံဆံဝင်စားရတယ်အဲဒီလေရှုလိုက်ရင်ဆိုရင်တော့ဒီချိန်ကြီးယုတ်တရားနန္တရားယုတ်တရားနန္တရားနဲ့ရှုလိုက်တဲ့အခါနောက်ဆုံးတော့အမိဝမ်းတွင်အဖြစ်ယုတ်ဟန်ကိုသိအောင်ဆက်လက်ကြည့်ကြည့်လာနော်အဲဒီလိုသိကြည့်လိုက်တဲ့အခါမှာ ရဏရေကြီးရောက်ပြီတချို့ယောဂီတွေကဒီကရဏရေကြီးကိုသိသိလိုက်တဲ့အခါမှာအတုံးခန့်ကြီးကြီးတွေ့နေတဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ပထမကလနာဟောတိကလနာဟောတိအဘုဒ္ဓကိုယ်တရားမှာရှိတယ်သက္ကရာကလည်းရှင်းထားပါတယ်ဒီကရဏရေကြီးဆိုတာကပြိနိုင်နဲ့ဒီနေပြီးတော့ခုနှစ်ရက်အတွင်းဖြစ်ပေါ်တဲ့ရုပ်တို့ရဲ့တန်တတိအစဉ်အတန်းလေးကိုကရဏရေကြီးကိုခေါ်တာဒါကြောင့်နည်းနည်းလေးခုနှစ်ရက်လောက်ဆိုတော့အတုံးခဲလေးကနည်းနည်းလေးကိုကြီးလာတယ် ကြီးကြီးတွေ့ရင်လည်းအဲ့ဒီအတုံးခဲမှာတည်ရှိတဲ့ဓာလေးပါးကိုဉာဏ်နဲ့ပိုင်းခြားယူသိသိပြီးတော့ဓမ္မတိကိုဆက်ထူထောင်လိုက်ရင်ဘလက်အမှောင်ကြီးဖြစ်တယ်နော်တွေ့လိုက်တော့ဖြည်းဖြည်းပြိတ္တန်ဒီခေါင်းဆုံးတည်တဲ့အချိန်အထိခေါ်လိုက်ရတယ်။သွားလိုက်တဲ့အချိန်ကမှခေါင်းဆုံးတည်တဲ့အချိန်ကမှကာယဓာတကကလဘာဝဓာတကကလဟရိယဓာတကကလဆိုပြီးယုတ်ကလအမျိုးအစားက၃မျိုးယုတ်အမျိုးအစား၃မျိုးအဲ့ဒါကိုဉာဏ်နဲ့ပိုင်းခြားပြီးတော့ ပိုင်းခြားယူလို့အောင်မြင်တဲ့ပုဂ္ဂိုလ်ကအဲ့ဒီဟရိယဝတ္ထုယုတ်ကိုခက်ခါတခါသိကြလိုက်ရင်ဒီဟရိယဝတ္ထုယုတ်ကိုပြီးတွယ်ပြီးဖြစ်ပေါ်နေတဲ့ပရိပန္နေလို့ခေါ်ဆိုအပ်တယ်စိတ်တည်းဉာဏ်တော်အဖြစ်နဲ့34လုံးသို့မဟုတ်33လုံးရှိတတ်တာသောမနတဖြစ်ခဲ့ရင်34သောဥပ္ပခါဖြစ်ခဲ့မယ်ဆိုတော့33လုံးသောဉာဏ်တရားတွေဖြစ်အဲ့ဒီဉာဏ်တရားတွေကိုသိကြရတယ်အဲ့ဒီမှာယုတ်တရားဉာဏ်တရားကိုသိကြည့်ပြီးလို့အောင်မြင်မှုရပြီဆိုရင်ဘုဘက်အတိတ်ဘက်ကိုလှမ်းပြီးရှုလိုက်ရင် ခေါ်မိမှုရတတ်ပါနော်ဒါဒီအပိုင်းကိုတော့လက်ခံကြမှာဒီနေ့ဒီလောက်နဲ့ပဲရပ်ပြီးတော့တကယ်တရားကြီးတွေမေးကျင်တာရှိရင်တော့မေးကြပြီတော့နော်ဒါဒီဘိုင်းကအမြဲတမ်းစိတ်ဝိပါကိုကောင်းပါတယ်ကိုကြီးလက်ခံကြမှာဒီဘိုင်းကိုကြကြနနာဟောဖို့ဒီလက်ထားပါနော် 没人了，那个妹妹，这个红妹妹，红，你这 ခိရခိရခိရကတ်တော်မှာဟောရတာအကြောင်းနဲ့အကျိုးဆိုရင်ကိစ္စသမုပ္ပါဒ်နဲ့ပဋ္ဌာန်းတရားဒေသနာနှစ်ခုရှိပါတယ်။အဲ့နှစ်ခုထဲမှာဘုန်းဘုန်းရေးရေးတဲ့စာထဲမှာဆိုရင်ဒီကိစ္စသမုပ္ပါဒ်ကိုမသိတယ်လို့ရှိရင်ဘုံတယောက်မှမိဘဝင်လာဒီမှန်းလည်းတော့မရတော့ဘူးသဘောဆိုရင်ကိစ္စသမုပ္ပါဒ်နဲ့ပဋ္ဌာန်းနဲ့ရှင်ရရင်ကိစ္စသမုပ္ပါဒ်ပို့ပြီးတော့ အရေးကြီးနေတဲ့သဘောများရှိပါလားလို့သိတယ်။အခုကတော့ဒီဆက်တယ်နော်။ဆက်တယ်ဒီနေ့ဒီခုဘုရားရှင်ကမဟာနိဒနသုတ်တံဆုကပ်ပြီးတော့နော်။ဘုံဟောနိဒနဝကတိုင်းပါဠိတော်မှာပြိဿမုတ်တော်ရှိခဲ့ပြီးဟောထားတယ်။အဲဒီရှိခဲ့ပြီးကိုသိရင်လည်းဘာဝကတွေပေါ်သောတပတိမြင်ရကိုယ်နဲ့စတဲ့အလိယမြင်ရကိုယ်နဲ့ကိုယ်နဲ့တည်းကိုရှိပါတယ် သို့တော့အဲ့ဒီမှာသင်္ကြန်မြတ်ကပဋ္ဌာန်းဒေသနာတော်မှာလာကြည့်တဲ့ရည်စည်းဆက်သွယ်ပုံအခြေအနေတွေကိုလည်းဆက်ပြီးဉာဏ်နဲ့ရှုလို့ကရှုနိုင်တဲ့အကြောင်းဒီအဲ့ဒီရှုလို့ကတော့ဘုရားကြီးကသင်ပေးနော်ဒီကံသင်ပေးတယ်ဆိုတာကဝိပဿနာဘိုင်းမှာတော်တော်လေးကြီးညက်နေတဲ့ပုံကိုယ်တွေကိုတော့ဒီရှုလို့ကသင်ပေးတယ်သင်ပေးတဲ့ဘိုင်းကပဋ္ဌာန်းတွေကိုရှင်းရပဋ္ဌာန်းနဲ့ကျက်တဲ့နဲ့နားရအဲ့နားလည်မှလည်းရှုတယ် နားမလည်ရင်သူကရှိတဲ့ကိုသိတယ်ခုဒီမှာဆိုတော့ဘုရားဆုံးတတ်ပါတော့စိတ်ကစိတ်ကရုပ်ကလေးကိုဖြစ်စေဒါလည်းပဋ္ဌာန်းနဲ့မှလည်းပြန်ဟောတာအဲဒီဒီကကံကကမ္မစရုပ်တွေကိုဖြစ်စေတယ်ဒါလည်းဒီဒီအသိတယ်ပဋ္ဌာန်းမှာဒါလည်းကာမပစ္စည်းနဲ့ဆက်အသိကိုဟောတာဥဒ္ဒကဥဒ္ဒကရုပ်ကိုဖြစ်စေတယ်ဒါလည်းပဋ္ဌာန်းမှာဘုရားကဟောတာဒီတော့ပဋ္ဌာန်းအကုန်လုံးတော့မဟုတ်ဘူးဒိဋ္ဌိတွေကဒီပြိစ္ဆာဘုရားကဟောနေတာဒီတော့ အဲ့ဒီလိုစိတ်ကစိတ္တဆိုင်ကိုဖြစ်စေတဲ့အခါမှာပထမယေရှုကဘလောက်ဝိုင်းကြည့်ယေရှုပြုလို့ဘယ်လိုဖြစ်နိုင်တယ်ဆိုတဲ့အပိုင်းကိုတော့အဲ့ဒါကပြီးတော့နောက်ပိုင်းမှာဝိပဿနာပိုင်းကိုကျင့်နေတဲ့ပုဂ္ဂိုလ်တွေအတွက်ဒီနော်ဒီအာသုသောပုဂ္ဂိုလ်နားလည်ပုဂ္ဂိုလ်တော့ဒီပထမကိုသိတဲ့နာကျက်ကျက်ပြီးတော့အနက်ဒီဘက်ကိုနားလည်အောင်ကျက်ရတယ်အခုတည်းကဘုန်းကြီးတို့သင်္နာကတော့ဒီဆက်စုခေါ်တော့အဲ့ဒီဒီဆက်စုတွေကိုကျက်အဲ့လိုမကျက်ဖ ೇನೆ နားလည်ပုဂ္ဂိုလ်တော့သိတယ်တချို့ အကြောင်းတရားအကျိုးတရားတွေမှာ29မျိုးသောပစ္စည်းတွေကဝိုင်းဝန်းပြီးကျေးဇူးပြုတယ်။အဲဒီ29မျိုးကဘာတွေလဲအကုန်ဆောက်တယ်။ဟုတ်တယ်မလား။ဒီလိုက29မျိုးစသည်ဖြင့်ဒီလိုအဲ့ဒါလေးကပဋ္ဌာန်းကိုတော်တော်လေးကျွမ်းကျင်မှပဲရှိခဲ့တာ။သို့တော့အကြောင်းကြောင့်အကျိုးဖြစ်ပုံကိုကြက်ကြနေတဲ့တတ္တိနားလည်ရင်ပဋ္ဌာန်းပစ္စည်းမဆက်ဆက်တတ်ပြီးမဲ့လို့ဘုမဖြစ်လို့ဒီလို ဆရာအဲ့ရုပ်ငယ်အကြောင်းကိုတန်တန်ချေချာနားလည်ပြီးတော့ပြိဿသမုပ္ပတ်အကြောင်းကိုသိသွားလို့ရှိရင်လက်ခုနိဗ္ဗာန်ရတယ်ဆိုတဲ့အကြောင်းရှင်းပြပေးသွားပါဆရာအဲ့ဒီမှာတပည့်တော်မရှင်းတာကမေတ္တာတုတ်စဖြစ်ရတဲ့အကြောင်းမှာအဲ့ဒီယဟန်တွေကအဲ့တော့အရက်မှနေမှပဲနေလို့ရှိရင်အဲ့ဒီတမက်တစ်ခုရမယ်ဆိုတော့မြတ်စွာဘုရားသိမြင်တော်မူရဲ့အတွက် အဲ့လူတာတုတ်ကိုတင်ပေးပြီးတော့အဲ့ဒီအရက်ကိုပဲပြန်သွားကြကျင့်နေပါတယ်။ဒါရှိလို့အဲ့လိုအရက်တွေကပိုင်းခြားမှုရှိပါတယ်။အဲ့ဒီအရက်ကနာမည်မျိုးစုစုံခဲ့တဲ့ပုဂ္ဂိုလ်တွေ။သူတို့အဲ့ဒီအရက်မှာနာမည်မျိုးစုစုံတဲ့ပုဂ္ဂိုလ်တွေ။ဒါဒီရက်ကိုတော့ပြီးသူတို့အထုတ်ခဲ့ပြီးသူတို့နဲ့သက်မရဖြစ်ပြီးတော့သူကသက်မရပြန့်တော့ပုံစံ။ဘောဓနာသက်မရ ဒီကဟင်းအကုန်လုံးဆက်နေပြီဘူးဆိုရင်ဘုန်းကြီးတွေကလည်းအားမရှိအားမရှိရင်လည်းတရားကကြက်ကြက်နေတာအားမထုတ်ခံဟုတ်တယ်မလားဟိုလေဘုန်းကြီးတို့အစဉ်မှာဆုံးခံတဲ့အခါပေါ့ဟိုတစ်ဖက်ကကြည့်ရင်တော်တော်လေးဝန်းနေဖို့တော့ကောင်းပါလေအဲ့ဒါဘုန်းကြီးတို့ထဲမှာအကြီးကဲဖြစ်တဲ့ဘုန်းကြီးဣတိစရိယကတော့သူကမအောင်နိုင်တော့ဥပုပ်နေတဲ့တရားဟောတော့အဲ့ဒါသူကထည့်ဟောလိုက် ဘုန်းကြီးတို့အစင်မာကလက်တော့ဆိုတာရှိတယ်လက်တော့ကဖဲတောင်လေးတွေကိုနည်းနည်းပြုတ်လိုက်တယ်ဖဲပင်ပေါက်ကိုနည်းနည်းရင်ပြီးထုတ်လိုက်တယ်ပြောပြီးတော့စက်သွန်လေးနည်းနည်းထည့်စက်သွန်ရဖဲပင်ပေါက်ရနှမ်းရရေပဲရနောက်တစ်ခုကတော့တက်တက်လို့ဆိုရင်တော့မပြီးမတွေ့ဘူးတက်တက်လို့မဟုတ်ရင်မပြီးသေးအဲ့ဒါကိုအုံးရည်လို့တို့ခေါ်တယ်ဒီနည်းရည်နဲ့အဲ့ဒါသင်ခါတာဒီရည်နဲ့နေပြီးတော့ ဒါလည်းကိုအဲဒီဈေးတွေကဆွဲရောဆောင်းရောလို့ရှိရင်ဒီလေးကဆုံးလုံးမဲ့ပုဂ္ဂိုလ်တွေပါလို့ထုတ်လိုက်ထုတ်နေဆက်ထုတ်သုံးရထုတ်လိုက်ထုတ်ပြီးအရှင်မစလုံးလေးနဲ့ချတာဘုန်းကြီးဘုန်းကြီးတွေဆုံးကလာပြီးဆိုရင်အဲ့ဒါတစ်ခါတစ်ခေါက်ကြီးထည့်ပြလိုက်နောက်တစ်ခုပဲပြုတ်စားလည်းမပေါဘူးစီလည်းမပေါဘူးပဲပြုတ်လည်းလာပြီးဆိုရင် ထုတ်လိုက်ထုတ်ဘလောက်လဲ20 30ထုတ်ပြီးအရှင်ချတာ အဲ့ဒါဘုန်းကြီးအရှိဆုံးကလာပြီဆိုတထုပ်စီကောက်လောက်ပြလိုက်တာအဲ့ဒါစရောကြီးတစ်ပါးကတော့ဘုန်းကြီးကြီးရောက်လာတယ်ဘုရားကြီးဆုံးခံလိုက်တဲ့သူတို့တရားလုံးကြည့်လိုက်ရင်6တည်လှမ်းတာအများကြီးပဲရမ်းရမ်းမလုံးပါနဲ့လက်တညိုလောက်ပဲလုံးလိုက်ပါတတိတော့ကျင်းနေပြီ ကိုသူတို့လောင်းလိုက်တဲ့ဒီပဲပင်ပေါင်းတဲ့ပဲရင်ကြီးကစားလိုက်တဲ့ကိုရောကြီးဘိုက်ကိုကြောင်းမြန်လာတော့တာအဲ့ဒီတော့ဘယ်လိုမှစားလို့မရဘူးအဲ့ဒါကတည့်ရမဟုတ်ဘူးလေဒုက္ခအဲ့ဒီလိုသဗ္ဗယမဖြစ်တဲ့အစားအစာဆိုရင်လည်းသူကတရားကအမတုထင်တော့နံပါတ်1သဗ္ဗယနောက်တစ်ခုနံပါတ်2အဝါဒအဲ့နေရာကလည်းသဗ္ဗယဖြစ်ရဒါကဇံပိုင်းမှလည်းပြုစားတယ် တက္ကရာကဆင်းထားတော့နော်ဝိပဿနာဘိုင်းကလည်းဒီလိုလေးနောက်တစ်ခုသဗ္ဗယကပုဂ္ဂလသဗ္ဗယဒီပုဂ္ဂိုလ်ရသဗ္ဗယဖြစ်ကိုနောက်တစ်ခုသဗ္ဗယကတော့ဓမ္မလောကနာမိမိတို့နဲ့တင့်တော်တဲ့တရားကိုနာကြားခွင့်ရရှိရအဲဒီအင်္ဂါ၄၀ကတော့ဖြစ်ဆုံးဟုတ်ဒီအင်္ဂါ၄၀ကတရားတွေအတွက်ဘုရားရှင်ကနှမ်းကြည့်လိုက်တယ်အဲ့ဒီနေရာကသူတို့တော့သဗ္ဗယဖြစ်သဗ္ဗယဖြစ်နေပြီလို့သူတို့ရဲ့ နောက်ခံသကရုံးကိုပြင်ကြည့်လိုက်ရင်ဘာမဆိုခင်လက်တော်ခမြန်းမြန်းလောက်ကဘုရားရှင်ကမှသူကအမှန်တမ်းကြည့်တယ်နမတန်ကြီးကြက်တဲ့နဲ့အရတ်တဖို့ပေါ့ပြင်ယူပြီးတော့မှသူကအဲ့ဒီတော့ကိုသွားပြီးတရားအထုတ်အဲ့တော့အဲ့ဒီတော့မရောက်ခင်တည်းကနမ်းမှသူတို့နည်းနည်းလေးပါနားပြီးဟိုနေရာအထုတ်ပြီးအထုတ်အထုတ်ဆိုတော့သူကဒီတိုင်းဆေဘာဓမ္မဘရှိဘောကိုဒီကြီးကပြင်ကြည့်တယ်ကျွမ်းကျင်ပြီးတော့ဒီကတိုင်းဆေဘာဓမ္မဘရှိဘောတွေကိုဝိပဿနာရဲ့အခြေပါကအဖြစ်ဓမ္မရီထူထောင်ပြီးတော့ ဝိပဿနာကိုသူတို့ကြီးကြီးကြဖြစ်တယ်သူတို့ဥညာရဲ့အနောက်ကြီးနောက်ကြီးပုံပုံဖြစ်ဒါကတစ်ချက်သို့တော့ရှင်းအစဉ်လာရဒုတိယမဏိယကမ္မထံကပြင်းနေတာနော်မေတ္တာကမ္မထံဘုဒ္ဓံဒုတိယကမ္မထံဗရဏံဒုတိယကမ္မထံအတုပကမ္မထံဒီကမ္မထံတွေနဲ့သူတို့ပြန်ပြန်သင်္ခါပါဒါပေမဲ့လို့ပါရိဟာရိယကမ္မထံကလက်သုံးကမ္မထံအများအားပွားများနေတဲ့ကမ္မထံကတစ်တိုင်းဖြစ်တယ် ဒီတိုင်းကိုအချိန်ခံပြီးတို့ကယုံနာနေလေးဒီဝိပဿနာရှုတယ်ရှုနေပြီမဲ့လို့ဒီလက်တွေကနှောက်ဆက်လိုက်တဲ့အခါကျတော့ရှုလို့မရဖြစ်နေတာဒါနဲ့မြတ်စွာဘုရားကပြန်သွားပြီးတော့တင့်တင့်တယောက်ပတ်တဲ့ဒီနေရာကိုကြိုးကြပေးဖို့ပြန်ပြီးလျှောက်ထားတာတို့ရဲ့အခက်အခဲတွေကိုသင်ပြတယ်ဒီမြတ်လေးတဲ့အချိန်ကမှမြတ်စွာဘုရားကဒီမေတ္တာသုတ်တံကိုဟောပြီးဟောပြီးတော့ဥဒိခက်ကမေတ္တာကမ္မထံကိုဘုပ္ပကတတိုင်းကြီးကိုပါဠိဟာရိယကမ္မထံလက်သုံးကမ္မထံအဖြစ်အသုံးပြုနေတာကိုရပ်ဆန်းပြီးတော့မေတ္တာကမ္မထံကို လက်သုံးကမ္မထအဖြစ်အသုံးပြုစေချင်တာလည်းအကောင်းဆုံးပရိအယန္တလောကလည်းရွတ်ဖတ်စေချင်တာကလည်းအကောင်းဆုံးအဲဒီအကြောင်းနှစ်ရက်နဲ့ဆိုတော့ကဒီမေတ္တာပုဂ္ဂိုလ်ဟောပြီးတယ်မေတ္တာပုဂ္ဂိုလ်ဟောပြီးလိုက်တဲ့အခါကျတော့မေတ္တာပုဂ္ဂိုလ်မေတ္တာကဘယ်လိုပွားလဲစပွားပါဒုက္ခိနောဝခေမိနောဟောတုသဗ္ဗတတ္တဘုံတုဒုက္ခိတ္တအဲဒီပွားနည်းကတော့မိမိကိုယ်ကိုအာယုံယူရဲ့နော် ဒီမတံလေးကခေါ်တဲ့မေတ္တာကမ္မထံကအပိုင်းအခြားတွေကိုဖြိုခွဲနိုင်တယ်။ဘုရားကမိမိရဲ့ညီညွတ်လေးစားတတ်တဲ့ပုဂ္ဂိုလ်ရဲ့ရှိခင်တဲ့ပုဂ္ဂိုလ်ရဲ့မုန်းတဲ့ပုဂ္ဂိုလ်ရဲ့အလယ်လတ်ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုမေတ္တာပို့လိုက်တဲ့မေတ္တာကြီးအလုံးကြီးတွေဘုရုကိုပို့တယ်ဘုရုကိုမပို့ဘူးဆိုတာမရှိဘူးမရှိတဲ့အခါကျတော့မှတပ်ပိတ္တတဲ့ဆက်ပြီးတော့အလုံးကိုဘုရုကိုမေတ္တာပို့ရတယ်အဲ့ဒီမေတ္တာပို့နေတဲ့အခါမှာပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဒီပေါ့အောင်ပို့ရတယ် အဲ့လိုပို့လိုက်လို့အောင်မြင်နေတဲ့ပုဂ္ဂိုလ်ကအဲ့ဒီသုခိနောပါခေမီနောဟွန်းတို့ကမ္မတတ္တဘုံတို့သုခိတတ္တအဲ့ဒီမေတ္တာရှုခွက်ကလေးရှိလို့ရတယ်ဇံပေါက်အောင်ရှိလို့ရတယ်သူတို့ကမေတ္တာဇံရပြီးသားဆိုလိုတာကအဲ့တော့မေတ္တာဇံရပြီးသားဆိုတော့အဲ့ဒီမေတ္တာတို့မှလာတဲ့မေတ္တာပေါ်နေကဆက်ဆောင်နေအဖြစ်ရှိပါဘူးနော်ဒါကတော့ဒီကဝယောအတ္တမြင်မှုတဲ့သဘောမမြင်မှုတဲ့သဘောစသည်တို့ခွဲရှိအဲ့ဒီမေတ္တာဇံတွေကိုပွားပြီးတော့မှမေတ္တာဇံကိုအခြေခံပြီးဝိပဿနာကိုယ်ကိုမြတ်စွာဘုရားကသင်္ကေတပြု ပြီးလိုက်တဲ့အချိန်ကကြတော့မှအဲ့ဒီဉာဏ်ကြီးအဲ့ဒီတော့သွားပြီးတော့ဒီမေတ္တာကမ္မထမ်းနေတဲ့လမ်းမှာလည်းရောက်ပြီးလျှောက်ပွားသွားဘုံရောက်တော့လည်းပွားတော့မေတ္တာဘာဝနာရဲ့အစွမ်းအားဖြင့်ဒီလက်တွေကဖြစ်ဖြစ်မြန်လို့ပြီးတော့မနှောက်ရှက်တော့ဘူးနော်သူပြန်ပြီးဆောက်ရှောက်ပြီးပြန်ပြီးဆောက်ရှောက်ပြီးတဲ့အဲ့ဒါသူအဲ့ဒီမှာသင်္ကန်းတော်တော်နဲ့တရားအထုတ်ပြီးတော့ဘာလို့မှအတတ်ဖို့ပြီးဆိုင်တယ်ရသော်ပြားတိုင်းကတောင်ဝီကြီးရလေးဌာနတုန်းကဘာဖြစ်လို့အဲ့ဒီနေရာမှာပြန်ပြန်ပြန်ပါအင်းဒါကဝေး ဒီနေရာကဂုံမိဒီကခေါ်တာဒီမှာခေါင်းဆုံးကဘာစတဲတဲ့အချိန်မှာအဲ့ဒီကခေါင်းစဖြစ်ကဘာဥမိုးရွာပြီးတဲ့အခါမှာဒီရေတွေကတဖြည်းဖြည်းခဲခဲပြီးတော့ကြောက်ပြီးဒီရေတွေကဒီပေါင်းကြာတော့ရေကနေပြီးတော့ကြောက်ခဲတွေဖြစ်ပြီးကြောက်ခဲပုံမှာမြေတွေစတာအဲ့ဒီမှာခေါင်းစအဲ့ဒီနေရာကဂုံမိဒီကခေါ်တာဒီကဘာမှာသူကအထွတ်မြတ်ထားတဲ့ ဒီဆရာတော်မကြီးကလည်းစဉ်းစားတဲ့ဘက်မှာဒီလိုလည်းပြောပါတယ်အဲဒီလိုလို့ဆရာအထုတ်ဘူးကဟာဒီရဲ့ခန္ဓာကိုရှိပြီးတော့ဟောအတုတာတော့ဟာကိုရှိနေရှိကြတာဟိုရှိတဲ့ဘုရား ငငယ်လေးကသူရှိဟိုအမှတ်သားဘူးလားအဲရှင်ပြပြောတဲ့သစ္စရဗဒံလည်းရှိရမယ်ပဋိစ္စဗဒံအပြင်ကိုလည်းရှိရမယ်ဆိုတော့ဒီအဖြစ်ရှိမှာပါဗျာဒီလိုအပြင်ကိုရှိရမှာဒီကဒီလိုရှိနေဆိုရင်သစ္စာဓမ္မလည်းရုပ်တည်နေတယ်ပရမတ်ဆိုင်ရှိရဒီဓမ္မလည်းရုပ်တံကိုပရမတ်ဆိုင်ရှိရရှိလို့ရနေပါလားလို့ဒီလိုမျိုးရှိနော်ဒီကဟို သူတို့ရဲ့နေမှာဆရာဟောမဲ့ဆရာမကတော့သူကအိမ်လုံးကအတော်ကိုဒီအစနဲ့ပြည့်တဲ့ဒီရှိပုံကြီးတွေတွေကိုပြောဟောနော်ခလုံးကဘုန်းကြီးတို့ဒီအစ္စဒမရုပ်ရှင်တယ်ဆိုအာဘုရားကြီးရဲ့စီမံဒါလေးမှရှိလိုက်တဲ့ကကလတ်တင်ကြီးကလတ်တင်တာခွင့်ဒုက္ခမှာရှိအဲဒီရုပ်ပရမတိဒီနာကိုဆက်ရှိနော်။ဒါတရားတွေကိုလည်းက ဒီမနေ့ကောင်းလေးရရှိတော့ဟောနေတယ်နော်ဒီလက်နှစ်ခုကိုတန်လေးသိကြည့်ပြီးတော့ဒီယူမယုံရောလက်ဒီလက်ခံတဲ့ကသုဒ္ဓရာဝိသုနဲ့လက်ရှိတဲ့ခန္ဓာတွေရှိရခန္ဓာတွေရှိရဗရတ်၆ပါးလုံးကိုရုပ်တည်နေတဲ့ကိုသိကြည့်ပြီးတဲ့အခါမှာခိဓမှလည်းအဲ့ဒီရုပ်တည်နေတဲ့ကိုစက်သိကြည့်တော့ဘုန်းကြီးတို့ပြင်းတဲ့စနစ်ကတော့ဘုဂန်နေဆက်တယ်ဘုဂန်ကမှအဲဒီနဲ့ပြေးကြဘုဂန်လက်နဲ့ကြည့်ထားတဲ့ဉာဏ်ကိုဖန်ဆင်းတဲ့ဉာဏ်ကိုဘုဂန်ပြေးပါသိကြည့်ရ စိတ်သက်မှာဓာလေးပါးကိုအော်မြင်မြင်သိသိတတ်တဲ့ပုဂ္ဂိုလ်ကဒီဝမတည်ရှိတဲ့ဓာလေးပါးကိုသိသိလိုက်လို့လို့ပုဂ္ဂိုလ်ပဲမသိဘူးလက်ကြီးနဲ့အသာလေးပို့ကြည့်လိုက်မာရာကျန်တာလေးတာပြောတာချောတာပေါ်တာလူရှိတာပွဲရှိတာပူတာအေးတာထောက်တာတွန်းတာတွေ့တွေ့လိုက်လို့ရှိရင်အဲ့ဓာလေးပါးကိုသိသိပြီးတော့အဲ့ဒီမှာဓာလေးပါးအဲ့ဒီမှာတမာရီကိုထောင်လိုက်တယ်ဟုတ်ကမတွေ့တော့ဘဲနဲ့ကလပ်အမှုန်လေးစမ်းတယ်။အဲဒီကလပ်အမှုန်လေးတွေကို လက်ခွေးလက်ကြီးသူတို့ကတတ်မဲ့လောကဖြစ်တဲ့အတွက်ပထဝီအဘောတေဇောဝါရောအစင်းနဲ့ရတော့ဩဇာကိုကိုလေးစုခုပါပြီအဲ့ဒီသဘောတရားတွေကိုယုတ်တရားကျင့်တာလို့သိရတယ်ဒီလိုလို့အောင်မြင်တဲ့ပုဂ္ဂိုလ်ကမိမိထိုင်နေတဲ့ဉာဏ်ကိုသစ္စာတက်ပြီးရှုကြည့်တယ်။ဒါလေးပါသိသိလို့အောင်မြင်နေရတယ်ခလောက်ဘူး။အဲ့ဒီအနေနဲ့သစ္စာတက်ပြီးတော့တဖြည်းဖြည်းနည်းနည်းလေးခဝေးဝေးလေးရှုကြည့်။အစာဝတ်တစ်ခုလုံးရှုကြည့်။ဒီအစာဝတ်ဒီဘက် ဒါလေးပါဒါလေးပါဒါလေးပါဆက်ပြီးရှိတယ်အားလုံးကလည်းလောကလုံးကအားလုံးခလိုက်တယ်အဲ့ဒီကမှာသက်ရှိသမားတွေကိုလည်းအာယုကြီးခလေးပါသိပြီးခလိုက်တယ်ဒါပြီးလည်းဘယ်တော်လဲလို့အဲ့ဒါခွင့်နာမည်ညပဲမိဒ္ဒအမိနဲ့ရှင်လို့ရှိတာအဲ့ဒီရှိလိုက်တဲ့ဘက်မှာဒီအစ္ဆဒမှာလည်းမူလာဒီရေစလုံးမှာဒုက္ခလအမျိုးအစားဆောင်ရရုပ်မျိုးစား50မျိုးရှိဒိဋ္ဌာချင်းတို့တော့တမန်ပေါင်းစုံလို့ပြီးဒိဋ္ဌာမှာလည်းပြည့်စုံလို့တော့မခွင့်တယ်။ဆန်းရှိရှိလို့ အဲ့ဒီယုတ်နေကိုရှုလို့အောင်မြင်တဲ့ပုဂ္ဂိုလ်ကအနံကိုလည်းကြောင့်ရှုရှိတယ်အဲ့ဒီယုတ်နာအဲ့ဒီရှုခိုင်းတယ်ဟိုဘိဒါဆိုတော့ဟိုဟိုတကကြီးနဲ့တွေ့တော့ဟိုတကမကြီးနဲ့တွေ့တယ်အဲ့ဒီလိုသွားရှုတာသူတော့မဟုတ်ဘူးဟိုနည်းနည်းတော့နောက်ပြီးတော့ခါတော့နည်းနည်းတော့ဟိုကြီးလေးတော့မှာအဲဒီကဒီလိုရှိတယ်ဟိုဒီလိုငယ်ငယ်လေးတည်းကနေပြီးတော့ဒီလိုအောင်ဒီတာဟိုဟိုအပြာဝယ် ပူဆောင်တတ်ညပ်အဲ့ပူဆောင်တတ်ဆိုတာပဲရှိရမှာဒီမြတ်သောအရှင်တော်ရှိတယ်စောင့်ရှောက်ရတဲ့အနဲ့ဆိုတာတော့အများကြီးအဖြစ်ရှိတယ်ရှိတယ်ပါနော်ဒါပေမဲ့ဘုန်းကြီးအကြီးဘောဘောမူနာလေးတစ်ခုဘုန်းကြီးကခန္ဓာခန္ဓာခေနဆက် ဒီချိန်မှာရန်တော်တစ်ပါးကရှိမွန်တော်မှာပဲဒီပါဒါပြည့်တဲ့သူနေတဲ့ပေါင်းချိန်မှာကအမြဲတမ်းကြီးမားတဲ့ဧကန်ကြီးလည်းရှိတယ်ဧကန်ထဲမှာကြာရည်လည်းဖြစ်ဒီနဲ့မထမ်းမကန်းဟိုဘက်တစ်ဖက်ခလန်းတော့ပေါ့အဲဒီမှာလည်းယတိတစ်ပါးကဒါပြည့်တဲ့သူနဲ့သူတို့နှစ်ဦးဆက်ဆံဖို့တော့မရှိပါဘူးအဲလိုနေလိုက်တဲ့အချိန်မှာဒီနေ့ဒီလိုရကဒီကတွေကိုတကယ်သိသိချင်းချင်းဖြစ်ဖြစ်နေတယ်။သမာဓိကိုလည်းအောင်မြင်နေကြော်နေတယ်ဝိပဿနာနဲ့တည်ရှိတယ် ရှုနေရကနေပြီးတော့ဒီနေ့မှသူကဒီကနေ့မှရေချိုးမယ်ဆိုပြီးတော့ဒီရကျက်နဲ့ဒီကံကန်းတစ်ခုမှမတ်တတ်ကြလိုက်လက်လိုက်တဲ့အချိန်ခါမှာဇမန်းကနေတက်လိုက်တဲ့ဇမန်းအနံ့တွေကသူ့နှခုံးလာပြတ်တယ်သူကအဲ့ဒါလေးရှိတယ်ဒီနေ့လည်းကြိုက်ခံအဲ့ဒီနာကဒီဒီခုခုခုခုခုဆိုလို့ဒီနာဒီနာခုခုဒီကဘုံဒီ ကိုဘက်ကဒီတိကအဲဒီဉာဏ်နဲ့မှလည်းစဉ်းပြီးတော့ဒီချိုးတယ်ချိုးပြီးတဲ့အခါဇာပန်းဇာကယ်တွေလည်းလှုပ်တယ်ဇာခွက်တွေလည်းခူးတယ်ဇာပန်းတွေလည်းခူးတယ်အဲဒီရေလေးတော့နင်ကဘာမှမပြောနိုင်ဘူးငါဒီကန်းကောင်ကနေခံပြီးတော့ဒီအနာလေးရှိတာနဲ့နင်ကတခိုးလို့ပြုလို့ပြောတာခရံတဲ့ကိုဘက်ကလက်ကပြင်းပြီးဒါအဲဒီရေလေးကစီရမရဲ့လက်တော့ခတ်လို့ဖြစ်နေတာ အဲကံဆောင်စည်းမှုလည်းမရှိဘူးဝစီကံဆောင်စည်းမှုလည်းမရှိဘူးမနောကံဆောင်စည်းမှုလည်းမရှိဘူးအရှင်ဘုရားကတော့အဲကံတွေလည်းဖြူစင်အောင်ဆောင်စည်းနေတယ်ဝစီကံတွေလည်းဖြူစင်အောင်ဆောင်စည်းနေတယ်မနောကံတွေလည်းဖြူစင်အောင်ဆောင်စည်းနေတယ်အဲဒီလိုဆောင်စည်းနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အနည်းငယ်ပြတော့အရေးကလေးတော်လည်းအရှင်ဘုရားရဲ့ဗန္ဓမှာဖြစ်ဖြစ်ခံပြီးတော့လူလာကောင်ကြကြပြီးတော့အရှင်ဘုရားကိုတတိပေးတဲ့အနေနဲ့အနတ်ပခိုးဆိုပြီးသူပြောတာဟာဆိုတော့ဘုရားကဟုတ်ကြတယ်သူ့အစကုံနဲ့ကြည့်တယ် ဟောကြတော့သူကဘာပြောလဲကဲဒါကတော့နတ်သားဒီလိုအကျိုးကိုလိုလားလို့ပြောတာဆိုရင်ဒီဟောကြလက်ခံမှာနောင်လဲနောက်ကအစ်စ်တွေနဲ့မြင်လို့ရှိရင်ဒီအမကိုအလားတူပဲလာပြီးပြောဆိုဆုံးလို့အဲဒီနတ်သားကဘာပြောလဲဒီကဒီလိုနဲ့ပြီးတော့အလုပ်ကိစ္စရှိတယ်အရှင်မြတ်ကိုအမြဲတမ်းလိုက်ကြည့်ကြည့်မနေနိုင်ဘူးဒါကြောင့်အကောင်းဆုံးကအရှင်မြတ်ကိုကိုအမြဲတမ်းစောင့်ကြည့်နေတယ်အဲ့ဒါအကောင်းဆုံးပဲ အဲ့ဒီလိုခါမျိုးနော်ဒီအတရားဒီလိုပဲအတိတ်ကအကြောင်းလေးရှိခဲ့ရင်တော့ဒီလိုဆုံးဖြတ်ပြီးပုံစံရှိတတ်တယ်ဒါဆိုသူတို့မှလည်းသူတို့အလုပ်ကိစ္စတွေရှိတယ်ဟိုတစ်ဖက်900ဆိုတာကြားဘူးတယ်မို့လားအဲ့ဒါသူတို့အလုပ်နဲ့သိညာလားအဲ့ဒါကြောင့်သူတို့စောင့်ကြဖို့တိတ်လို့မမျှော်လင့် တာကမောကဒီရှိတယ်အဲ့ဒါကတော့အရေးကြီးတယ်စာရနေပါအဖတ်ခံဒီမှာဘာလဲဒါပေမဲ့တချို့ကျတော့တည့်ရင်ပြင်းသေးတယ်သူအခုဒီနားလည်းအစ်ကလည်းပြည့်တဲ့ရုပ်နာပြင်းသေးတယ်ခဏကပန်းနေတဲ့ချိန်မှာဖြစ်ပေါ်တဲ့ရုပ်နာဝိသဒနာဥပါဒံသခါရကံကြီးပြင်းသေးတယ်။အော်မိမိဆုံးမရှိဘူးစစ်စစ်ခရီးနန္ဒီလောလောကြီးကြီးတိုင်အောင်ရုပ်ပြင်းသေးပြီးပါခိုင်းတယ် ခင်းလိုက်တဲ့ကံမှာအောင်မြင်ပြီဆိုမှအတိတ်ဘက်ကိုသိစစ်တက်ပြီးတော့ရှုဖို့စီးပြီးကိုသိတယ်ကဒီဘာမှမပြောစင်ရင်ပြီးတော့ရှုနေတာပါဒီဝိပဿနာဉာဏ်ရှိပြီးတော့ရှုနေတာအဲ့ဒါကတော့တင်းဒီမှာဒီရောင်ကဆွတ်လိုက်ကိုလက်ရည်တည်းကပိုးလိုက်ကိုလိုချင်တဲ့ရက်ကိုပေါင်းတယ်ကိုတန်အဲ့တိုင်းဒါပြည့်တချို့မှလင်းပြီးတော့ အဲဒီလိုလှမ်းပြီးအတိတ်ကိုထိုးကြည့်နေတဲ့အခါရင်းအောင်ကမလုံလောက်နေရှိလို့ရတယ်။မြတ်သောအဖြစ်နဲ့ကရှုမြင်ရင်အဲဒီအချိန်ကမှကျွန်တော်ထပ်ကိုပြန်ထပ်ထပ်ဆံကိုခေါ်ပြရတယ်။ဘာဖြစ်လို့လဲ။ဒီမှာဒီတော့ယထာဘုဒ္ဓသန္တိပတ္တိဒီမှာဒီစီရဲ့ဘုအခုတိုင်းမှာရှိတယ်လို့မြတ်စွာဘုရားကဟောတာ။ဒီမှာဒီကိုပြန်ပြီးရှုရတယ်။အဲအကောင်ဆိုတစ်ခါပြန်ပြီးရုံနဲ့ပြန်ရှုရတယ်။ အဲ့လိုရှိနေရင်လည်းတိုက်ရိုက်မြင်ပါတယ်ဒီမှာကြည့်လူတွေမြင်တာအဲ့ဒါလည်းမြင်အဲ့ဒါဟာတွေ့နေတာဟိုမှာကြည့်လူတွေမြင်နေဒီမှာဒီမှာတယောက်ရေးနေလက်ရှိမြင်နေဒါတွေ့နေတာလားမှန်ခါတာလားအဲ့ဒါအဲ့ဒါလည်းမြင်ဒီပန်းကြမ်းမအဲ့ဒါဒီနေ့မဟုတ်ဘူးဘယ်ပါသမုတ်ပါဘူး ဘာမှမလေ့လာဘူးရဲ့ဒီအနေနဲ့ကတော့ရှိဖို့ဟိုဆရာနဲ့တင်ရတာဟောဂရုံတုံးကုန်တဲ့စဉ်းစားနေ ခါဘုန်းကြီးလေးဟောဘူးတစ်ခါကကြမှာဟောတယ်နော်။နောက်ခါကျတော့စေစဉ်တို့